ကဲသမုဒိယသစ္စာသေယုတ်တွေအတိပ္ပယ်ရှင်းနေရတယ်တစ်ချိန်ကုန်တယ်နော်အဲဆိုရင်တော့ကာမတဏရဲ့ဝါဒနာရဲ့ဝိဝါဒနာကာမတဏဆိုတာကအာယု၅ပါးကာမဂုဏ်တရားတို့ပေါ်မှာတဏဆိုတာတော့ရှစ်ထာစိုက်ကြိုက်တာသဘောကြတာသူမူရင်းစကလုံးကတော့တဏဆိုတာစားတာ ကာမတဏ္ဍာဆိုတာအာယုံ၅ပါးစားတာเนาะဘဝတဏ္ဍာဆိုတာကဘဝစားတာပါပဲเนาะဘဝဘောမှာတတ်မဲ့တယ်ဆွဲလန်းတယ်ဆိုရင်တော့ဥပါဒံဖြစ်သွားပြီကိုဘဝကိုချစ်နေတဲ့အခိုက်ကတဏ္ဍာဘဝပေါ်မှာဆွဲလန်းသွားရင်ဥပါဒံဖြစ်သွားတာပေါ့เนาะဝိဝဒနာဆိုတာတော့ခုနပြောခဲ့တယ်ဘာလဲအယူဝါဒဆွဲအလေးအကျင့်ဆွဲဒလေထုံးစံဆွဲအပါဝင်ကြံတဲ့ ကာမတဏ္ဍာနဲ့ဘဝတဏ္ဍာကတွဲလို့ကြံတဲ့ကိုချစ်ခင်နှစ်သက်တာတွေအကုန်လုံးဟာဘာကြီးလဲဝိဘဝတဏ္ဍာတွေပါဒီလိုဒီသုံးခုနဲ့အကုန်လုံးကိုသိနေမှာတဏ္ဍာပြည့်စုံတာပေါ့နော်အဲ့တော့အဲ့ဒါဘာပြောတာလဲဆိုတော့ဒုက္ခဖြစ်ကြောင်းငိုပြောတာဒုက္ခဖြစ်ကြောင်းသမှုရိယတဏ္ဍာအဲ့လိုပြောတာတော့ဒီခံမှန်းကြည့်ရတော့မြတ်စွာဘုရားကဒီ သမုဒိယသစ္စာဟာအဓိကနောက်ဆုံး final လို့ပြောလို့ရတဲ့တိုက်ပွဲလောက်ပဲအခက်အခဲရှိပါလိမ့်မယ်ဒုက္ခအကြောင်းကိုပြောတဲ့အခါမှာတိတ်ခက်ခဲမရှိဘူးအလုံးကတိတ်ညင်မှာမဟုတ်ဘူးအဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုပြောဖို့သမုဒိယသစ္စာကို ဟောနေရတာနော်ဘယ်တကုရှင်ကမှဖန်ဆင်းတာမဟုတ်ဘူးအတ္တဆိုတာလည်းမရှိဘူးလို့ပြောချင်တာကိုအဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလို့ဒါလို့ဆွေးနေမှာ ဒီနေရာမှာသူတို့ကိုယ်တိုင်ကမြမတကိုးရှင်တွေကဖန်ဆင်းတဲ့အတိုင်းဖြစ်တယ်လို့အခိုင်အမြဲယူဆထားတာဆိုတော့အတ္တကိုအခြေခံပြီးတော့ဖြစ်တယ်ဆိုတော့အခုစားအတ္တအကြောင်းမပါဘူး။ဘာလို့ကာမတဏ္ဍရဲ့ဘဝတဏ္ဍရဲ့ဝိဘဝတဏ္ဍရဲ့ဒီသုံးခုကြောင့်ဒုက္ခဖြစ်ရတာ။ဒါတွေ့ကြမယ်ဆိုရင်ကာမတဏ္ဍဆိုတဲ့အာယု၅ပါးဆာလောင်မှုကြောင့်ရှားဟဖူရတဲ့ဒုက္ခသိသိရတဲ့ဒုက္ခ စသည်ပဲပေါ့တွက်ကြည့်အများကြီးပါပဲရှာဖွေရင်းနဲ့တယောက်နဲ့တယောက်မနာလိုဝန်တို့ဖြစ်ရတာတွေတယောက်နဲ့တယောက်စိတ်တူရတာတွေစိတ်တူလို့မကတူတော့ကိုယ်ပြိုင်ဘက်ကိုပျက်စီးစေလိုတာတွေစသည်ဖြင့်ဒေါမနတတွေကောအပိ္ပစာတွေကောအများကြီးဖြစ်လာတယ်အဲ့ဒါကိုအခြေခံတဲ့ဒုက္ခတွေလည်းအများကြီးရတယ်အဲပထမဆုံးကပါလေအာယုံ၅ပါးဆာလောင်မှုကြောင့်လည်းပဲဒုက္ခဖြစ်ရတယ်เนาะ နောက်ဒုတိယကဘာလို့ဘဝတဏဘဝကိုတတ်မှတ်တဲ့အတွက်ကြောင့်လည်းပဲဒုက္ခတွေဖြစ်ရတယ်ဒီဒီဘဝလေးကိုဒါလည်းဦးဇင်းတို့ဘုန်းကြီးတွေတဲ့လူတွေကပုံသိပါတယ်ကိုယ့်ဘဝလေးကိုတတ်မှတ်တဲ့အတွက်လင်းနေတာပြင်လိုက်ရတာအဲ့ရဝမှာပဲပြီးတာပဲမနာဘူးအဲ့ဒါကပြင်လို့အားရဘူးလားမဟုတ်ဘူးအချိန်ကုန်လို့သာဘဝကိုပြင်ဆင်ရတာလည်းပဲအများကြီးဒုက္ခတွေရောက်တယ် ခုနဝိဘဝတဏအယူဝါဒဇွဲတွေဒရေထုံးစံဇွဲတွေအကျင့်ဇွဲတွေဒါတွေလည်းပဲဟိုခေတ်မှာအဆိုးဆုံးပဲတဏကတစ်ခုတက်တစ်ခုရင့်တယ်တစ်ခုတက်တစ်ခုလည်းပဲအစွဲနာတယ်ကံတဏလို့ခေါ်တဲ့အာယုံ၅ပါးအစွဲတဲ့ဘဝတဏဆိုရဲဘဝပမာချစ်ခင်နဲ့ချစ်ခင်မှုကပို့ပြီးတော့ဘာဖြစ်လဲပြည့်ထန်တယ်ရှိပါလား လူမသိငွေမရှာဘူးအသက်တာရှင်ဖို့ဆိုလို့ရှိရင်တို့ပင်ပင်ပမှရှာထားတဲ့စီစဉ်ဥစ္စာကုန်ရင်ကုန်မစီအဲ့တော့စီစဉ်ဥစ္စာကိုချစ်တာကာမတဏ္ဍအဲ့တော့လူကိုကြမ်းမအောင်ဆေးကူတာဘဝတဏ္ဍအဲ့တော့ဘဝတဏ္ဍပြည့်ဖို့ဆိုရင်ကာမတဏ္ဍကိုယဉ်နီးရတယ်စွန့်နဲ့စွန့်နိုင်တယ်ကာမတဏ္ဍတဲ့ဘယ်ကပြင်းတော့ဘဝတဏ္ဍဘဝတဏ္ဍတဲ့ပြင်းတာကဝိဘဝတဏ္ဍ ဘာသာဆွဲတွေဘာတွေဆိုလို့ရှိရင်အများကြီးပဲပဲကောင်းတဲ့ဘက်မှာလည်းရှိတာပဲမကောင်းတဲ့ဘက်မှာလည်းရှိတာပဲအကောလုံးစွန့်နိုင်တယ်ဒီကောင်းတဲ့ဘက်မှာလည်းကိုချင်းတရားပြည့်စုံဖို့ဆိုရင်နော်အသက်ရှင်ဖို့ဆိုရင်စီစဉ်ကိုစွန့်ရရမယ်ကိုချင်းတရားနဲ့ပတ်သက်ရင်ခန္ဓာနဲ့အသက်တော့စွန့်ရရမယ်အဲ့လောက်ထိအစွဲကတစ်ခုပြီးတစ်ခုပြင်းတယ်ပြင်းတဲ့လောက်လဲဒုက္ခကကြီးတယ် ကာမတဏှာရှာဖွေရတဲ့သိသိရတဲ့ဒုက္ခတဲ့ဒီဘဝဒီခန္ဓာကိုယ်ကြီးကိုပြင်ဆင်ရတဲ့သိသိရတဲ့ဟုတ်လားပြုစုရတဲ့ဒုက္ခကပို့ပြီးတော့ကြီးတယ်အဲ့ဒီတဲ့လည်းပဲပါတော့ဝိပဿနာဆိုတဲ့အဲဒီဘာသာဆွဲတွေဒလိဆွဲတွေအယူဆွဲတွေကြတော့ဒုတိယတဲ့ဒါတိယပဲကဘာမှာစီးပွားရေးကြောင့်ဖြစ်ရတဲ့စစ်တဲ့နော်ကိုယ့်ဘဝကိုကာဝဖြစ်တဲ့စစ်တဲ့ဘာသာရေးကြောင့်ဖြစ်တဲ့စစ်တွေကပို့ပြီးတော့သွေးချောင်းစီးတယ်နော် ဒါတွေဥရောပသမိုင်းတွေမှာကြည့်မယ်ဆိုရင်ကြောက်ကမန်းလေးလေးပဲဗမာပြည်မှာလည်းနည်းနည်းပါးပါးကြားဥမှာပဲဘာသာရေးနဲ့ပတ်သက်လို့ရှိရင်အသက်တွေအသေးခံပြီးတော့စွန့်စွန့်ဒုက္ခတွေဖြစ်ကြတာအဲ့ဒါတွေသုံးခုကိုအခြေခံပြီးတော့ဒုက္ခတွေဖြစ်တာကာမတဏှာကြောင့်လည်းဖြစ်တယ်ဘဝတဏှာကြောင့်လည်းဖြစ်တယ်ခုနအိုရနာသေးတဲ့ဆိုတဲ့ဒုက္ခဟာလည်းဒီဘဝတဏှာ ဘဝပေါ်မှာတတ်မဲ့တဲ့တဏှာကြောင့်ဘဝကိုတတ်မဲ့တယ်ဆိုတာဘဝဟာအမြဲတမ်းနုပြနေခြင်းနဲ့ကြမ်းမာနေခြင်းနဲ့အသက်ရှိခြင်းနဲ့ဒါပေမဲ့တဘာဝကအဲ့လိုဖြစ်ခွင့်မပေးဘူးမပေးတဲ့အခါမှာတော့အဲ့ဒီအိုရဲနာတဲ့သေတာကလည်းဒုက္ခတွေပဲဖြစ်နေတာပဲကျတော့အားလုံးဘာဖြစ်နေခံစားတော့ဒုက္ခပဲအဲ့ဒါဘဝတဏဒီဘဝကိုတတ်မဲ့နေလို့ဘဝကိုမတတ်မဲ့ဖြစ်နဲ့ ဘဝအကြောင်းကိုသိတဲ့အသိနဲ့ကြည့်မယ်ဆိုလို့ရှိရင်ဘဝလို့ပြောတဲ့ဒီယုံနာအစုဝေခန္ဓာကြီးဟာလည်းပဲအကြောင်းကြောင့်ဖြစ်အကြောင်းကြောင့်ကျိုးအကြောင်းကျိုးအကြောင်းဖြစ်ကျိုးဖြစ်နေမပြတ်ဖြစ်နေတာသူထုံးစံသူလုံနေတာပဲလို့ဆိုရင်ဟိုအိုးရနာတယ်တည်တယ်ဆိုတဲ့ဝေါဟာရကမရှိတော့ဘူးဖြစ်ပြီးတော့ပါတော့ပြက်နေတာပဲအဲ့ဖြစ်ပြီးတော့ပြက်နေတာပဲဆိုတာကိုလက်ခံနိုင်တဲ့အထီးကတရားကျင့်ရတာလက်ခံနိုင်သွားပြီဆိုရင်တရားကရသွားပြီဘယ်မှဆိုဖြစ်ပြီးရင် ပြတ်သွားတာပဲလို့သိသွားမှာပေါ့ဒါပေမဲ့မသိသေးတဲ့ဘဝတဏှာကြောင့်လည်းပဲဝေခြင်းနာခြင်းသိခြင်းဒုက္ခတွေရှိတယ်နော်ဝိဘဝတဏှာဒါတော့ကိုယ်အလေးထားကိုယ်အကြိုက်ဆွဲတွေအများကြီးပါပဲနော်လူလူချင်းရှစ်စရာ မုန်းစရာပတ်ဝန်းကျင်အာယုန်တွေပေါ်မှာလည်းချစ်စရာမုန်းစရာဒီအစွဲတွေလည်းအကုန်လုံးပါပါပဲအဲ့ဒါတွေကြောင့်ဘာဖြစ်တော့ဒီဒုက္ခတွေဖြစ်တယ်လို့ပြောတဲ့ခါကျတော့အဲ့ဒါကလည်းလက်တွေအပြင်ကညင်းလို့မရတော့ဘူးဆိုတော့ ပင်စဝဂီကိုလက်ခံသွားတယ်အဲ့လိုဆိုရင်ဒုက္ခဘာကြောင့်ဖြစ်တာလဲဆိုတော့တဏှာသမှုတွေကကြောင့်ဖြစ်တာလို့သူတို့သဘောပေါက်တဲ့အချိန်မှာသူတို့ယူဆထားတဲ့အတ္တကပြုတ်သွားပြီဖះရအနတ္တလို့တခွန်းမှာမပြောဘူးဒါပေမဲ့ဒုက္ခဆိုတာသူ့အကြောင်းကြောင့်ဖြစ်နေတဲ့သူ့အကျိုးပဲလို့အကြောင်းနဲ့အကျိုးလို့လက်ခံလိုက်တာနဲ့တပည့်တည်းခုနက ဖန်ဆင်းရှင်ကြီးလည်းမရှိတော့ဘူးဖန်ဆင်းထားတဲ့အတ္တလည်းမရှိတော့ဘူးအဲ့လိုပြုတ်သွားမယ်နော်အဲ့ဒီမှာအဲ့ဒါတွေပြုတ်သွားရင်ဘာဖြစ်မလို့ဆိုရင်ဒုက္ခငြိမ့်သွားမယ်ဒီဒုက္ခရဲ့လက်သည်ဖြစ်တဲ့တဏှာမရှိရင်ဒုက္ခငြိမ့်တယ်စောစောပြောတဲ့အတိုင်းပဲခန္ဓာမရှိတာကိုဒုက္ခငြိမ့်တာမဟုတ်ဘူးဘာမရှိရတော့တဏှာမရှိတာကဒုက္ခငြိမ့်တယ်အဲ့တော့တတ္တိယသစ္စာကဒုက္ခငြိမ့်တဲ့သစ္စာပေါ့နော် ဣဒံကောပနဘိကဝေအဲ့မှာပါတော့ဒုက္ခនិရောဓံအရိယသစ္စာဘိကဝေယဟန်တို့ဣဒံခောပနာအခုပြောမှာကတော့ဒုက္ခនិရောဓံအရိယသစ္စာဒုက္ခငြိမ်းခြင်းလို့ခေါ်တဲ့အရာအများနားလည်တဲ့စကားလုံးနဲ့ပြောမယ်ဆိုရင်နိဗ္ဗာန်လို့ခေါ်တဲ့အရိယသစ္စာပဲဒါကောင်းစီမှာဒုက္ခនិရောဓလို့သုံးပေမဲ့အဲ့ဒါဘာလဲဒုက္ခនិရောဓဆိုတာဘာလဲဆိုတော့တတ္တယေဝတဏှာယာ တတ္တာဆိုတာအခုနပြောခဲ့တဲ့လို့ပြောတာတတ္တာဆိုတာဘာလို့အခုနပြောခဲ့တဲ့တဏတဏအခုနပြောခဲ့တဲ့တဏဘယ်နှမျိုးလဲသုံးမျိုးကာမတဏဘောဝတဏဝိမုအဲ့ဒီတဏဤတဲ့အတေတဝိရာဂအနေတော့အတေတအကျွေးမရှိဝိရာဂကန့်ညှိမှုကင်းသွားတာဆိုးစေးတယ်မကချုပ်စေးပါကင်းသွားရင်ဘာဖြစ်သွားတော့ဝိရာဂနော် အတ္တတဝရကနေတော့တော့အကျွင်းမရှိချုပ်ငိမ့်သွားပြီဆိုရင်အဲ့ဒါဒုက္ခချုပ်ငိမ့်တာပဲတဏှာချုပ်ငိမ့်တာဒါကြောင့်ခန္ဓာချုပ်ငိမ့်တာမဟုတ်ဘူးအမိကဒုက္ခនិရောဓဒုက္ခချုပ်တာလို့ပြောရင်ပဲတကယ်တော့ဒုက္ခချုပ်သွားတာမဟုတ်ဘူးဘာချုပ်တော့တဏှာကချုပ်သွားတာပဲအဲ့တော့ဒုက္ခကရှိနေတာမဟုတ်ဘူးရှိနေတာကဒုက္ခပေးနေတာကတဏှာပဲเนาะအဲ့ဒီတဏှာချုပ်ငိမ့်သွားပြီဆိုရင်ဒုက္ခလည်းပါပြီတော့ ခြုံငိမ့်ပြီအဲ့တော့ခြုံငိမ့်ပုံနဲ့ပတ်သက်လို့နှစင့်ပြပါတယ်အတ္တဝိရကနေတော်တော်ဆိုပြီးတော့မှစာကောစွန့်ပဋိနိဒေကောဆိုတာကအမြင့်ပြတခါတည်းလွန့်လိုက်တာနော်စာကောကစွန့်တာပဋိနိဒေကောကလွန့်လိုက်တာမတူဘူးစာခဆိုတာတဖြည်းဖြည်းတဖြည်းဖြည်းချင်းစွန့်လာတာကိုစွန့်လာယတိပြကြောခံပလိုက်ရင် စာကမဟုတ်တော့ဘူးပဋိနိဒေကလွှင့်ပလိုက်တာဒီရစကားနဲ့ပြောရင်မြစ်စိမ်းကျိုးပေါ့ဥဒ္ဓနတိတ္တမင်းသားတို့တောထွက်တာယတသရသားတို့တောထွက်တာတဖြည်းဖြည်းချင်းမဟုတ်ဘူးအခုဥစဉ်တို့ယောဂီတွေကတော့လောဘတကြံတွင်းလေးတို့တတ်မှတ်တဲ့ကာလလေးတို့လာလိုက်ပြီးရင်အိမ်ပြန်လိုက်ဆိုတော့စွန့်နေတာလို့ပြောရမှာပေါ့နော်လွင့်တာတော့မလွန့်လည်းမလွန့်ပါနဲ့လွန့်မို့မလို့ဘာလို့နော်စွန့်မို့လို့လားဒဇဒဇစွန့်ဝဲမှလင်ပါတယ်တော့ဘဝနောက်နောက် တာရှည်ကောင်းဤတဖြည်းဖြည်းစွန့်တဲ့အကျင့်တွေရလာလို့ရှိရင်အချိန်ဆွဲလို့ရပါတယ်တန်တရာကြီးကနော်ကျတို့လည်းအဲ့ဒီတိုင်းအဲ့ဒီနီးပဲကြိုက်ပါတယ်ဒါကျတို့ကြကြထားမှာပါအနာတပိန်တို့ဝိသခါတို့လည်းအဲ့ဒီနီးကိုကြိုက်ပါတယ်တခါတည်းလွန့်ပြမှာတို့မကြိုက်ဘူးနော်စာကဆိုတာအဲ့လိုတစတစစွန့်ကြီးပဋိသင်္တကဆိုတာကတော့တော်တော်လူမလုပ်ကောင်းပါဘူးမလုပ်လည်းမလုပ်နိုင်ပါဘူးအဲ့တော့တိတ်တထတော့ယတတရူသားတို့ကတော့လွတ်ပါတယ်တခါတည်းကြောက်ခိုင်းပြီးတော့ စွန့်နေဆိုထွက်သွားလိုက်တာနောက်ကိုပြန်မကြည့်တော့ဘူးအဲ့ဒီနီးနှစ်နီးနဲ့ဘယ်နီးနဲ့မဆိုအတ္တတဝိရာကဏီတော်တော်နောက်ဆုံးခုနတဏ၃ခုအကျဉ်းချာမရှိချုပ်ငင်းသွားပြီဆိုရင်တဲ့ဘာတော့မုတ်တီလွတ်မြောက်သွားမယ်လွတ်မြောက်သွားမယ်ဆိုတာအဲ့ဒီအာယုန်တို့ရဲ့လွှမ်းမိုးမှုကာမတဏှာအရာပြီးတော့ဘဝရဲ့လွှမ်းမိုးမှုဘဝတဏှာအရာပေါ့နော် ပြီးရင်ဘာသာအယူအဆွဲဒလေထုံတန်းစသည်တို့ရဲ့လွှမ်းမိုးမှုအဲ့ဒီအကုန်လုံးဘာဖြစ်တော့လွတ်မြောက်သွားပြီအဲ့လိုလွတ်မြောက်သွားတဲ့သဘောကိုဘာလဲခေါ်တော့နိဗ္ဗာန်ပဲအဲ့လိုဆိုတော့မြတ်စွာဘုရားဘာဘာသာတော့လို့ပြောရင်ဘယ်လိုပြောမလဲဥစ္စရဘုရားဘာသာလည်းပြောရဲဘူးမြတ်စွာဘုရားဘာဘာသာတော့ဆိုဘာဘာသာမှမဟုတ်ဘူးဘာသာဆိုတဲ့အစွဲကိုသူ့မှာမရှိတော့လွတ်မြောက်သွားတာဘောပါလား အဲ့လောက်အထိကျင့်ရမှာငါတို့ကဘာဘာသာပဲလို့အဲ့ဒီဘာသာကိုစွဲထားသေးများဝိဘဝတဏှာဖြစ်နေမှာပဲဝိဘဝတဏှာဖြစ်နေအဲ့ဒီဘာသာကြောင့်ပဲဒုက္ခလည်းကျုံအောင်မှာပဲဘာသာရေးပฏิပတ်ကတယ်ဆိုတာအဲ့ဘာသာဆွဲတွေကြောင့်ဖြစ်ကြတာပဲအဲ့တော့လွတ်ချင်အဲ့ဒီသုံးခုလုံးကိုဘာလို့အကျွင့်မဲ့ခြုံငင်းအောင်လုပ်ပါလုပ်တဲ့နည်းကတော့လူပြင်းရိုက်ဆိုရင်တော့စာကော တစတစစွန့်တဲ့နေလည်းရှိပါတယ်တတ္တိရှိတဲ့ပုံကိုယ်တွေဆိုရင်တော့ပဋိနိဒကောဒါမျက်စိချိုးချိုးပြီးတော့ထွက်သွားတဲ့နေလည်းရှိပါတယ်ဘယ်နည်းနဲ့ပဲဖြစ်ဖြစ်အဲ့ဒီတဏှာ၃မျိုးကုန်းသွားပြီဆိုလို့ရှိရင်အစာဓာတ်ပျောက်သွားပြီဆိုရင်မုတ်ဒီလွတ်သွားပြီလွတ်ပြီဆိုတာကအခုလောလောဆယ်တခဏလေးတင်လွတ်တာမဟုတ်ဘူးတခဏအစာပြေသွားတာမဟုတ်ဘူး အနာလျောနောက်တာအာလျာကိုပြတ်မှာနော်ရှေးလူကြီးတွေဗမာစကားမှာသုံးတယ်တို့ကအာလျာပြတ်กว่าဆိုတာနော်ဒီစကားလုံးကိုယူသုံးတာတကယ်ဒုက္ခငြိမ်းရဟာအဲ့ဒီတွေ့တာမှုတွေအလုံးကိုဘာဖြစ်ရမလို့အာလျာပြဖြစ်သွားမှာငြိမ့်နေတယ်ပြောတော့ဒီဥစ္စာတွေကသဘောတရားအရတိတ်ပြီးတော့မခဲရမှာဘူးဒါပေမဲ့လက်တွေလှုပ်မကြည့်ရင်မရဘူးလာတဲ့ဒဇဒဇနီးပဲ ဦးဇင်းတို့တရားထိုင်နေဒါပါတော့အာနာပါနာထွက်လေဝင်လေလေးကိုရှုတယ်ပထမဝင်တယ်ထွက်တယ်သိတယ်မစွဲမကုန်သေးဘူးပြီးရင်ပါတော့ထိတယ်နဲ့သိတယ်ပဲရှိတယ်ထိတယ်နဲ့သိတယ်ဆိုတာပေါ်မှာအာရုံရောက်ရင်အခုနဝင်တယ်ထွက်တယ်ပေါ်မှာစွဲလန်းနေမှုမရှိတော့ဘူးတစားချုပ်သွားပြီနော်နောက်တခါထိတာကယုတ်သိတာကနာဆိုတော့ယုတ်နဲ့နာပဲရှိတယ်ဆိုရင်ထိတာနဲ့သိတာ မရှိတော့ဘူးတခါအဲ့ဒီယုံနာကလည်းပဲသူ့အကြောင်းကြောင့်သူ့ကျိုးဖြစ်တယ်ဆိုရင်ဘယ်လိုတကောရှင်ငါဖန်ဆင်းနာမှာမရှိတော့ဘူးဆိုတော့အဲ့ဒီပုံမှာတန်တရားတွေယုံမာတွေမရှိတော့လွတ်လာတယ်တပြေးပြေးလွတ်လာတယ်เนาะပြီးရင်မှနောက်ဆုံးတော့ဘာလို့ဖြစ်ပြီးရင်ပြတ်သွားတာပဲအဲ့ဒါလေးကိုရှုရမှာဒုက္ခကိုပိုင်းခြားသိတယ်ဆိုတာဒီဒုက္ခပေးနေတဲ့ဥပါဒံနဲ့တကွာဖြစ်သောဒီခန္ဓာကိုယ်ကြီးကို ရှာရမှာဒုက္ခဘယ်မှာလဲလို့ရှာရမှာရှာရတော့ဘာတွေ့တော့ခုတဖြည်းဖြည်းနဲ့ပထမဝင်နေထွက်တယ်ပြီးရင်ထိတယ်သိတယ်ပြီးရင်ယုံတယ်နာမယ်ပြီးရင်အကြောင်းနဲ့အကျိုးပဲအဲ့ဒီပြီးရင်ဖြစ်ပြီးရင်ပြည့်နေတာပဲလို့အဲ့လိုမှန်မှန်ရှူရင်ရှူရင်စိတ်ကတကယ်အဲ့ဒီအသိရောက်တာပဲစိတ်ကလည်းဒီထားတဲ့နာသေးပြားအာယုံဝင်လေထွက်လေအာယုံပေါ်မှာ ထားနေရင်ကတဖြည်းဖြည်းချင်းအတိတဆင့်တဲ့တဆင့်မြင့်သွားပြီးတော့နောက်ဆုံးတော့ဘာလို့ဖြစ်ပြီးရင်ပြတ်သွားပဲလို့သိလိုက်တဲ့အချိန်မှာဒုက္ခကိုလည်းသိပြီဒုက္ခဆိုတာဘာလဲဆိုရင်ဖြစ်ပြီးတော့ပြတ်နေတဲ့သဘောပဲအဲ့တော့အနိစ္စသည်ပင်လည်းဒုက္ခပဲအနိစ္စဆိုတာဖြစ်ပြီး ပြတ်နေတာအဲ့ဖြစ်ပြီးတော့ပြတ်နေခြင်းကြောင့်ပင်လေအဲ့ဒီဖြစ်ချင်းပြတ်ချင်းတို့ရဲ့မပြတ်နှိမ့်ဆက်ခြင်းကိုခံနေရတာကိုပဲဒုက္ခလို့သတ်မှတ်တာ တကယ်တမ်းခန္ဓာဒုက္ခအစစ်ကနော်ပြီးရင်အဲ့ဒီအနိစ္စကိုမြင်ချင်းကြောင့်ပဲမမြဲဘူးအကြောင်းအလျော်စွာဖြစ်ပြီးသူအကြောင်းအလျော်စွာပြတ်သွားတဲ့သဘောလို့သဘောပေါက်သွားပြီဆိုရင်ခံအောင်မြဲအောင်ခုနနိစ္စဒုဝတတတအဝိနာတိတပ္ပပြပြီနောက်ဆုံးအရထဲနားလဲဆိုတော့တရားမတီးပေါ့ကိုသဘောကြတိုင်းကိုဖြစ်နိုင်တယ်ဆိုတဲ့သဘောကမရှိတော့ဘူးကိုသဘောကြတိုင်းကိုဖြစ်နိုင်တယ်ဆိုတာအတ္တဝါဒပေါ့ အဲ့ဒီသဘောမရှိတော့ဘူးဆိုရင်အတ္တလည်းမရှိတော့ဘူးဆိုရင်အနတ္တကိုလည်းမြင်သွားပြီအဲဒုက္ခသစ္စာကိုမြင်တယ်ဆိုတာအဲ့ဒီလက္ခဏာဘယ်နှချက်တော့သုံးချက်အပြည့်မြင်တာပထမဆုံးတော့ဘာကိုမြင်မလဲအနိစ္စကိုမြင်မယ်အနိစ္စဆိုတာဖြစ်ပြီးရင်ပြန်တယ်အခုတစ်ကြိမ်မဲလားဆိုတော့မဟုတ်ဘူးအကြိမ်ချင်းအထက်ထက်ဖြစ်ပြီးရင်ပြန်တာအဲ့လိုဖြစ်ပြီးပြတ်တဲ့သဘောကြီးဒလဇတ်မပြတ်နှိမ့်ဆက်နေလို့ ဘာလို့ခေါ်တော့ဒုက္ခလို့ခေါ်တာဒုက္ခကိုလည်းသဘောပေါက်သွားပြီဆိုလို့ဆိုရင်ဖြစ်ပြီးတော့ပြက်နေတဲ့အတွက်ကြောင့်ကိုယ်သဘောကျဖြစ်နေတာမဟုတ်ဘူးသူ့အကြောင်းလေဆိုတာ तू ဖြစ်ပြီး तू ဟာ तू ပြက်နေတာဆိုတော့အမြဲခိုင်နေလည်းမရှိဘူးကိုယ်သဘောကျလည်းဖြစ်တာလည်းမရှိဘူးလို့သိရင်ဘာဖြစ်လို့အနတ္တအဲ့ဒီဒုက္ခကိုအဲ့လိုအာယုံပြုရှုပြီးတော့သိနေရင်ကဖြစ်ပြီးရင်ပြက်တာပဲလို့တကယ်သိသွားတဲ့အခါအဲ့ဖြစ်ပြီးပြက်တဲ့သဘောအပေါ်မှာ တတ်မဲ့တဲ့တဏှာမရှိတော့ဘူးအဲ့တော့သမုဒိယကိုလည်းပဲပါတပ္ပပฏิဝေဒပေါ့ပယ်သွားဖြင့်သိတယ်အာယုံပြုတ်နေတာသမုဒိယကိုအာယုံပြုတ်နေတာမဟုတ်ဘူးဒုက္ခဖြစ်တဲ့ဒီခန္ဓာကိုယ်ကြီးကိုပဲအာယုံပြုတ်ပြီးတော့သိနေတာလည်းအာယုံပြုတ်သိတာတော့ဒုက္ခကိုသိတာပဲဒုက္ခကိုတကယ်သိခြင်းကြောင့်ပင်လင်အဲ့ဒီဒုက္ခပေါ်မှာတက်မဲ့မှုကလည်းအလိုလိုကင်းကင်းကင်းကင်းနေရင် သမုဒိယပယ်ခြင်းကိစ္စလည်းအထုလို့ဆရာမလိုဘူးဒုက္ခကိုသိခြင်းဖြင့်ပင်သမုဒိယကိုလည်းပယ်တယ်သမုဒိယကိုပယ်လိုက်တဲ့အတွက်တွေ့တန်ကမြှမှုမရှိဘူးဆိုရင်ဒီခန္ဓာကိုယ်ကြီးဖြစ်နေပြက်နေခြင်းကြောင့်ဘာဒုက္ခမှမရှိတော့ဘူးဘာလို့ဆိုတော့အဲ့ဒီပေါ်မှာတွေ့တာတဲ့တဏှာရှိသေးလားအဲ့ဒီအခိုက်အတန့်မှာဒရင်္ဂါအားဖြင့်သိနေရင်ဒရင်္ဂါအားဖြင့်အဲ့ဒီတွေ့တာမှုကချုပ်တယ်ချုပ်လို့ရှိရင်ဒရင်္ဂါအားဖြင့်တတ္တယေဝတဏှာယ အတေတာဝိရာကနိရောဓပဲဒီအခိုက်လေးမှာတော့တဏှာဖြစ်ကို မဖြစ်တော့ဘူးဆိုရင်တဏှာငြိမ်းရာကိုလည်းပဲအဲသစ္စိကရဏဒီနိရောဓအရာပေါ့အဲ့ဒီတည်ငါအားဖြင့်မျက်မှောက်စပြုလို့ရတယ်ဒဇဒဇဒုက္ခကိုသိသလားဒဇဒဇသမုဒိယကိုပယ်တယ်တဏှာသမုဒိယကိုပယ်နိုင်သလားပယ်လိုက်ပယ်တဲ့အချိန်ကာလပယ်နိုင်တဲ့အတိုင်းအတာအတိုင်း ဒုက္ခချုပ်ငြင်းဟာသို့မဟုတ်တဏှာချုပ်ငြင်းဟာလည်းဘာဖြစ်လို့မျက်မှောက်ပြုတ်တဲ့ကဲ့သို့ဖြစ်တယ်မျက်မှောက်ပြုတ်နာတော့ညာရဲ့အောက်တက်တဲ့ရောက်တာကတော့ဒုက္ခပဲဒါပေမဲ့အဲ့ဒါကြောင့်ပင်လင်တွေ့တာမှုချုပ်တဲ့အတွက်ကြောင့်နိရောဓကိုလည်းပဲဟာလေသစ္စကတာပฏิဝေဒအပြင်မျက်မှောက်ပြောအပြင်သိတယ်အဲ့လိုသိသိနေတဲ့အသည့်တိုးပွားနေခြင်းဒီပြီလေမကသစ္စာကိုပွားများခြင်းလည်းပဲတပြိုင်တည်းဖြစ်တယ်သစ္စာလေးပါးဟာဖြစ်လိုက်လို့ရှိရင် တခုဖြစ်တာ ਨੇ ဘယ်နှပါဖြစ်တော့၄ပါတိပဲစိုက်ပွားဆိုတာတကယ်ဖြစ်ပြီးပြတ်တာလည်းဘာမှမရှိဘူးလို့သိလိုက်တာနဲ့တပြင်းတည်းအဲ့ဒီအဲ့ဒီပေါ်မှာတွေ့တိုင်းတယ်သမှုရိယကိုပယ်တယ်ပယ်လိုက်တာနဲ့တပြင်းတည်းအဲ့ဒီတဏှာသမှုရိယရဲ့ချုပ်ငင်းရာကိုလည်းပဲအလိုလိုစိုက်နေတယ်အဲ့လိုစိုက်သွားပြီဆိုရင်ဒီမေဃသစ္စာကိုပွားခြင်းကိစ္စလည်းအလိုလိုကိစ္စအားဖြင့်ပြီးတယ်အာယုံအားဖြင့်တော့ဒုက္ခကိုပဲအာယုံပြုနေပြီပဲ ကိစ္စအပြင်သမုဒိယပယ်ခြင်းကိစ္စကောနိရောဓမျက်မှောက်ပြုခြင်းကိစ္စကောမက္ခင်ကိုပွားများခြင်းကိစ္စကောတပြိုင်တည်းပြည့်နေတယ်အဲ့ဒါတကယ်အားထုတ်ကြည့်မှသိမှာပေါ့နော်အဲ့ဒါနိရောဓသစ္စာပေါ့အဲ့ဒီနိရောဓသစ္စာကိုဒုက္ခငြိမ်းရာဒုက္ခငြိမ်းရင်အေးတာပဲလောက်ကတော့ဘယ်ဘာသာမှငြင်းမှာမဟုတ်ဘူးဒါကြောင့်ဒီဘာသာတွေအမျိုးမျိုးကွဲနေတာဟာအကျိုးတရားပေါ်မှာအခြေခံပြီးတော့ကွဲကြတာမဟုတ်ဘူး ဘာပေါ်မှာအခြေခံတော့ဆိုးကျိုးဖြစ်ဖြစ်ကောင်းကျိုးဖြစ်ဖြစ်ဆိုးရင်ဆိုးရသိတယ်ကောင်းရင် ကောင်းတာလည်းသိတယ်အဲ့ဒါအကျိုးမှာသိပ်ပြီးတော့ညင်းစရာမလိုဘူးအခုနအိုရနာရာတရားတွေဒုက္ခဆိုတဲ့ဆိုးကျိုးလည်းဘယ်သူမှညင်းစရာမရှိသလိုအဲ့ဒီဒုက္ခတွေမရှိတော့ရင်အေးတာပဲဆိုတဲ့အပေါ်မှာလည်းဘယ်သူမှညင်းစရာမရှိဘူးဘာလို့လဲအကျိုးတွေကလူတိုင်းသိတယ်မသိတာကဘာဆိုရင်အကြောင်းပဲအဲအကြောင်းဒီဒီဖះရဆူပွင့်တဲ့အခါမှာတမ္ပိဋ္ဌညာ ရှင် အကုန်လုံးသိတယ်ဆိုတဲ့အခါမှာဘာကိုသိတာလဲဆိုရင်အကြောင်းတရားတွေကိုသိတာအလုံးသိကျင်တယ်ဆိုရင်လည်းပဲအကြောင်းတရားကိုတကယ်တော့သိကျင်တာကျတော့အကျိုးတရားကိုသိကျင်တယ်လို့ထင်တာအကျိုးတရားကိုသိုံနဲ့တော့ဘာမှမဖြစ်ဘူးဘာကိုသိမှာတော့အကြောင်းတရားကိုသိမှာဒါဗမာပြည်ဗုဒ္ဓဘာသာစရောက်တဲ့ပကံခက်လောက်မှာကိုအဲ့ဒီအသည့်တရားတော်တော်ထွန်းကားပြီပကံကြောက်စာတွေကို တ်ကြည့်မယ်ဆိုရင်ငါသည်အလိုနည်းသူဖြစ်ရလို့ဤအမျက်နည်းသူဖြစ်ရလို့ဤအကြောင်းကိုသိသူဖြစ်ရလို့ဤအဲ့လိုရေးထားတာကျန်ကျတော့တို့နိဗ္ဗာန်ကိုရက်တူတူနဲ့တွေပါတယ်ဈေးစစ်ထားတာတခုမှမပါဘူးဘာရတော့အကြောင်းကိုသိသူဖြစ်ရလို့အကြောင်းကိုသိသွားပြီဆိုရင်သူ့အကြောင်းသိသွားပြီဆိုရင်ဒီကနာကိုချင်းမှာမင်းလွန့်ပြစ်လို့ပြောစရာမလိုဘူးမစွဲနဲ့လို့ပြောစရာမလိုဘူးတကယ်သိသွားရင်သူ့ဟာသူလွန့်ပြစ်မှာပဲဘာလို့လဲဆိုစွဲစရာမှာမရှိတော့ဘဲနဲ့ တကယ်အတိအအောင်ဘာတိသွားတာဆိုရင်ဖြစ်ပြီးရင်ပြတ်သွားတာပဲဒါလေးကပေါ့သေးသေးလေးမထင်နဲ့ဖြစ်ပြဖြစ်ပြနဲ့ဘာသာကဆိုနေတော့တော့မရဘူးတကယ်ညာနဲ့မှာဖြစ်ပြီးရင်ပြတ်သွားတာပဲရန်ကိစေသမုဒိယဓမ္မဘယ်လိုတရားမှဆိုအကြောင်းကြောင့်ဖြစ်တာသဗ္ဗနာနိရောဓဓမ္မအဲ့ဒီတရားမှန်သမျှချုပ်ပြောက်သွားတာပဲလို့တကယ်သိပြီပြီဆိုရင်ခုနကသိလိုက်တာနဲ့တွေ့ရနဲ့သိပြီးတော့ဘာဖြစ်တော့ ပယ်လဲတပြိုင်တည်းဖြစ်တာပြီးမှဖြစ်တာမဟုတ်ဘူးသိတာနဲ့ကိုပယ်ခြင်းကိစ္စလည်းကိစ္စအဖြစ်ပြီးသွားတယ်ဆက်ရောက်ခြင်းကလည်းတဏှာကိုပယ်နိုင်သလားတဏှာကြောင့်ဖြစ်တဲ့အပူကလည်းငြိမ့်ငြိမ့်လိုက်လာတာပဲငြိမ့်အေးရာကိုလည်းမျက်မှောက်ပြုခြင်းကလည်းတပြိုင်တည်းပဲဖြစ်တယ်ကိုရှိမှအလိုလိုဆက်ရောက်လာတယ်သိပယ်ဆိုင်အဲ့လိုဆက်ရောက်နေပြီဆိုရင်ဒီနီးဒီမက်ကင်ကိုပွားများခြင်းကိစ္စကလည်းအဲ့ဒီပွားများနိုင်သလောက်ပြီးနေတာပဲအဲ့ဒီမှာကိစ္စအဖြစ် ပြည်တယ်သွားပါလားအကျွင်းမဲ့တော့မဟုတ်ဘူးဒါကပုပ္ပဘာကမဲ့လို့ခေါ်တယ်ဝိပဿနာဝိပဿနာအတိပေါ့ဝိပဿနာအတိကိုဘာခေါ်လဲပုပ္ပဘာကမဲ့ပုပ္ပဘာကဆိုတာရှေ့ပြေးမဲ့ဘာရဲ့ရှေ့ပြေးလဲဆိုမညာဖုန်ညာရဲ့ရှေ့ပြေးဒီမညာဖုန်ညာရဲ့ရှေ့ပြေးဝိပဿနာတဆင့်တက်တဆင့်ရင့်ရင့်ရင့်ရင့်လာသလားဖြစ်ပြီးတော့ ပြတ်ထားလို့လို့ဘာမှမသိဘူးဆိုတော့အသိကလည်းပို့ပြီးတော့ထိုးထိုးထွန်းထွန်းသိလာတယ်အဲ့ဒါအသိနှစ်သလားအစွဲကလည်းပြီးပြီးပြီးပြီးလိုက်လာတယ်အစွဲရော့သလားငြိအေးမှုကလည်းအလိုလို ရောက်လာတဲ့သဘောအဲ့တော့နောက်ဆုံးမှာပါတော့နိရောဓသစ္စာကိုမျက်မှောက်ပြုရင်စိုက်မယ်ပေါ့နော်အဲ့လိုစိုက်အောင်လုတ်သမျှမက္ခသစ္စာကိုပွားခြင်းကိစ္စကလည်းအလိုလိုဒီထဲမှာပါဝင်သောအဖြစ်ဘာဝေတ္တပတ် ကိစ္စအနေနဲ့အလိုလိုပါဝင်တယ်အဲ့တော့သူကိစ္စပြီးရင်ဒါကိုပဲနေသိတယ်လို့ခေါ်တာပဲအဲ့ပယ်ရမှာကိုလည်းပယ်ရမှန်သိသွားပြီလို့ပြောရတယ်ဆက်ရမှာလည်းဆက်ရမှန်သိသွားပြီလို့ပြောတာပါပဲเนาะအဲ့တော့ဒီရတသစ္စာကအဲ့လားဆိုရင်သဘောပေါက်ပါတယ်သဘောတရားအနေနဲ့သဘောပေါက်တာပေါ့အဲ့ဒီရောက်အောင်ဘာလုပ်ရမလဲဆိုတော့ဒီဒုက္ခငြိမ်းခြင်းအကြောင်းဒါလည်းပြင်စားဝဲကြီးတို့နဲ့အတော်ဆွေးနွေးရပါလိမ့်မယ် ဒုက္ခငြိမ်းဖို့အတွက်ဘယ်တကုရှင်မှာပတ်သက်စရာမလိုဘူးတဲ့ဘုရားကပါတော့ဣဒံခောပန္နဘိက္ခွေဒုက္ခនិရောဓဂာမိနိပฏิပဒအရိယသစ္စာအဲ့ဒီဒုက္ခငြိမ်းရာကိုရောက်ဖို့ကတော့ရောက်ဖို့ခြင်းကတော့ဣဒံခောပန္နဒါပဲတဲ့ဘာလဲဆိုရင်ဣဒံခောပန္နဘိက္ခွေဒုက္ခនិရောဓဂာမိနိပฏิပဒအရိယသစ္စာဘာလဲဆိုအယမေဝအရိယောအထေဟိကောမေကော ဒီမဲ့ခင်၈ပါးပဲတဲ့ဒီမဲ့ခင်၈ပါးပဲဆိုတာစတော့ကလည်းသူကမစ္စမပฏิပဒါဆိုတဲ့အမည်နဲ့ဒီမဲ့ခင်၈ပါးကိုပြောပြီးပြီနော်ရမေဝအရိယအထင်ကောမေကောဒီမဲ့ခင်၈ပါးပဲတေယထိတံဘေဟာတွေတော့ဆိုတော့အရင်သိတယ်တမာဒိဋ္ဌိတမာသင်္ကပ္ပတမာဝါစာတမာကမ္မန္တတမာအာဇီဝတမာဝတမာတတိတမာသွားဒါပဲအဲ့ဒါလဲအရင်သိထားတဲ့အတိုင်း အောစု၃စုဖွဲ့လိုက်လို့ရှိရင်သီလမဲ့ခင်၃ခုကမူလမဲ့ခင်ဖြစ်တဲ့အတွက်အရင်နဲ့ကကြိုတည်ပြီးတော့အခြေခံဖြစ်နေစင်ကြယ်နေရမယ်နော်ဒီခုယောဂီပုဂ္ဂိုလ်တွေဆိုရင်အခုယူထားတဲ့သီလမပြတ်ရင်ဒါသီလစင်ကြယ်နေတာပဲသီလစင်ကြယ်တယ်ဆိုတာသီလမကြိုးပေါက်သောအဖြစ်နဲ့စင်ကြယ်တယ်ရှောင်ကျင်ခြင်းကိစ္စဝိရဒီကိစ္စလို့ခေါ်ပါတယ်နော်ရှောင်ကျင်ရှောင်ကျင်ခြင်းကိစ္စပြီးသောအဖြစ်လည်းပဲသီလစင်ကြယ်တယ် စင်ကြယ်အခုတရားရှုမှတ်နေတဲ့အချိန်မှာနှုတ်ကကျွလွန်မဲ့ဘုဒ္ဓဝါဒပိသုနာဝါဒပရုဒ္ဓဝါဒလည်းမကျွလွန်ဘူးအလိုလိုကိစ္စပြီးနေယူထားလို့မရှုရင်လည်းသီလရှိတယ်တရားရှုမှတ်နေတဲ့အတွက်ကြောင့်လွန်ကျူးမှုမဖြစ်အောင်ရှောင်ကျင်တဲ့ဝိရဒိကိစ္စပြည့်ရသောအဖြစ်လည်းပဲသီလမဲ့ခင်ကမူလအခြေခံအနေနဲ့ပါတော့ဖြစ်နေတယ် မူလမဲ့ခင်အခုပုပ္ပဘာကမဲ့ခင်ဆိုတဲ့မဲ့ရဲ့ရှေ့ပြဖြစ်တဲ့ဝိပဿနာမဲ့ခင်နဲ့ဝိပဿနာမဲ့ခင်ကနေပြီးတော့ဘယ်အထိတော့မဲ့ကဖလအရိယာမဲ့ခင်အတိရောက်ဖို့ကြတော့ဘာလို့ရမလဲဆိုဘာလို့ရမလဲဘာဖြစ်ရှင်ဖြစ်ခြင်းတမာတိမဲ့ခင်၃ခုကိုအခြေခံပွားရမှာပဲဘာကိုပွားမှာတော့တမာတိမဲ့ခင်သမာဝါယမ တမာတတိတမာတမာတိအစမဲ့ဒီတမာတိမဲ့ခင်၃ခုကဥဆောင်ပဲအလုံးသိတဲ့အတိုင်းပဲမနေ့ကလည်းအထက်ထပ်ပြောပြီဟလာဝင်နေထွက်တယ်ထိတယ်သိတယ်ပြီးရင်ယုံတဲ့နာအကြောင်းနဲ့အကျိုးအထိတမာတိကဥဆောင်ပဲတကယ်တော့ဝင်နေထွက်တယ်ထိတယ်သိတယ်အထိတမာတိမဲ့ခင်ကဥဆောင်တာပါယုံနာအကြောင်းကျိုးအဲ့ဒီအဆင့်ရရင်တော့တမာတိနဲ့ပညာနဲ့ပူးတွဲဖြစ်သွားပြီ ခွန်အားအဲ့တော့ဖြစ်ပြီးပြတ်တယ်ဆိုတော့ဝိပဿနာအသိစစ်စစ်ရောက်တဲ့အချိန်ကစပြီးတော့ဘာဥဆောင်တော့ပညာကဥဆောင်ပြီးတော့ခုနတမာရီမဲ့ကင်၃ခုဖြစ်တဲ့ဝိရိယတတိတမာရီတို့ကနောက်လိုက်ဖြစ်နေအဲ့ဒါကိုဘာလို့အောင်လို့လဲပွားများပြရမနော်တမာရမေဝအရိယောအတိန်ကောမေကောတရားရိတာတမာဒိဋ္ဌိတမာသင်္ကမ္ပောတမာဝါစာတမာကမ္မန္တောတမာအာဇီဝောအဲ့ဒီမဲ့ခင်၈ပါးပဲတဲ့ အဲ့ဒါတွေကအခုသဘောတရားအပြင်သိရမယ်ဒုက္ခသစ္စာပြီးရင်ဒုက္ခရဲ့အကြောင်းသမုဒိယသစ္စာဒုက္ခငြိမ်းရာနိရောဓသစ္စာပြီးရင်ဘာလို့ဒုက္ခငြိမ်းချောင်းအကြောင်းအကျင့်ဖြစ်တဲ့မေဃသစ္စာဟာဒါပဲလို့စိတ်ထဲမှာပမှန်သိရင်တမာဒိဋ္ဌိစပြီးတော့ဖြစ်ပြီပေါ့ဗျာနော်ဒါပေမဲ့အဲ့ဒီဟာအခြေခံလုံးပြီးတော့သိတာတခုချင်းအသေးစိတ်ကြရင်ဘာလောက်ရမလဲ အဲဒုက္ခသစ္စာကဟိုသိဖို့ကဘာလုပ်ရမလဲဒုက္ခသစ္စာနဲ့ပတ်သက်ရင်ဦးဇင်းတို့ဘာလုပ်ရမလဲသမုဒိယသစ္စာနဲ့ပတ်သက်ရင်ဘာလုပ်ရမလဲနိရောဓသစ္စာနဲ့ပတ်သက်ရင်ဘာလုပ်ရမလဲမဂ္ဂသစ္စာနဲ့ပတ်သက်ရင်ဘာလုပ်ရမလဲဆိုတာရှေ့မှာဆက်ပြီးတော့ပြတယ်။ဘာလဲရှေ့ကဣဒံဒုက္ခံအရိယသစ္ဆန္တိမေဘိခဝေပုပ္ပေအနနုတုတေတု ဓမ္မေတုသက္ကောဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကောဥဒ္ဒပါတိဒါဟာဒုက္ခပဲလို့ဒါဟာဒုက္ခပဲဆိုတာဒါဟာဆိုတာဘာလို့ဒုက္ခသစ္စာတော့ငါပြောတဲ့မွေးအိုနာတဲ့အဆင့်ပြီးရင်မတော့မုံဆုံချစ်ကွဲအဆင့်ပြီးရင်လိုရာမယအဆင့်နောက်ဆုံးတော့ ဥပါဒာနဲ့တကွဖြစ်တဲ့ခန္ဓာကြီးဟာရင်ဒုက္ခပဲတန်ခိတ်ဒေနာအရာလိုရင်ဒုက္ခဟာအဲ့ဒါပဲလို့စိတ်ထဲမှာပိုင်မင်းဖြတ်ဖြတ်သိလိုက်တာနဲ့တပြိုင်နက်တည်းတဲ့မြတ်စွာဘုရားသူဖြစ်ခဲ့ပုံပြောတာပုပ်ပေနနုတုတေတုဓမ္မေတုပုပ်ပေအရင်ကအနနုတုတေတုတခါမှမကြားဘူးသေးတော့လို့ပြောတာနော်အနနုတုလားဆိုတာပါတော့တခါမှ မကြဘူးကုန်သောဓမ္မေသူတရားတို့၌အခုသူသိတဲ့တရားဟာအရင်ကတရားရောက်စီကကြားထတာမဟုတ်ဘူးစောစောပိုင်းကဟိုသူတော်ကောင်းလမ်းစဉ်လို့ပြောနိုင်တဲ့အာလာရတို့ဥဒကတို့ရှိမှာကဇန်လန်းအထိပဲသိတာဒီညံလန်းကိုသူတို့ရှိကမသိခဲ့ဘူးဒီညံလန်းကိုတော့ဖျားပါတော့ပုပ်ပေအနာနုသူတေသူအရင်ကသူများရှိကတခါမှမကြဘူးဆိုသဖြင့်ကိုယ်တိုင်သိတာလို့ပြောတာမြတ်စွာဘုရားက တမန်တန်ဗုဒ္ဓကိုယ်တိုင်မှန်ကန်စွာသိတယ်လို့ဝန်ခံတဲ့ဇာကကမြတ်စွာဘုရားသူတပ်ပင်ကြီးပါတမန်တန်ဗုဒ္ဓပါလို့ဝန်ခံသလားဆိုရင်ဘယ်နဲ့ပြောတော့ဒီဓမ္မစကြာထဲမှာဝန်ခံထားတယ်ဘယ်လိုဝန်ခံထားတော့ပုပ်ပေအနာနုတုဒေတုဓမ္မေတုဒီသစ္စာနဲ့ပတ်သက်လို့အရင်ကကြားဖို့တာမဟုတ်ဘူးเนาะအခုမှကို သူကိုယ်တိုင်သိလာတာသိပုံကဘယ်လိုသိတော့ဆိုရင် ပထမဆုံး စက္ကံဥဒ္ဒပါတိမျက်စိတဲ့သွားတယ်။ဘာဆင်းရဲနဲ့ဆင်းရဲဖြစ်ကြောင်းဆင်းရဲခြင်းခြင်းနဲ့ဆင်းရဲခြင်းကြောင်းကိုအမှန်တိုင်းသိနေ။အရင်ကဘယ်လိုဖြစ်နေလဲ။မျက်စိလဲနေတဲ့သဘောဆိုတော့ပြောင်းပြန်သိနေ။ဆင်းရဲကိုချမ်းသာထင်တာပဲ။အခုဦးဇင်းတို့ဗုဒ္ဓဘာသာတွေလည်းပဲထင်တာပဲအခုထိလည်းထင်တော့မှာပဲเนาะခုနအာယုံ၅ပါးကာမဂုဏတွေများများစုများများပိုင်ထားရင်ဒီပုဂ္ဂိုလ်တွေကိုလူကျမ်းသာတွေလို့ခေါ်နေတာပဲ။ ဟုတ်တယ်မလားအဲမှန်လားဆိုတော့မမှန်ဘူးဒီဟာနဲ့ကြည့်လိုက်တဲ့ခါကျတော့အဲ့ဒါတွေကလည်းပါတော့ဆွဲလန်းမှုများသလားဒုက္ခများနေတဲ့အတွက်တကယ်တော့ချမ်းသာနေတာတွေမဟုတ်ဘူးဘာဖြစ်တော့ဒုက္ခများနေတာဆိုတာအခုသဘောပေါက်သွားတယ်အဲ့ဒီလိုဒုက္ခကိုဒုက္ခမှန်ဒုက္ခဖြစ်ကြောင်းကိုဒုက္ခဖြစ်ကြောင်းမှန်ဒုက္ခငြိမ်းတာကိုငြိမ်းဒုက္ခငြိမ်းတာမှန်ဒုက္ခငြိမ်းချမ်းကိုဒုက္ခငြိမ်းချမ်းမှန်ဘာလို့အမှန်တိုင်းသိလိုက်သွားတယ်သိလိုက် အဲ့လိုညံမျက်စိတဲ့သွားတော့စက်ကုံဥဒ္ဒပါတိမျက်စိလည်းပျောက်သွားတယ်မျက်စိလည်းပျောက်တော့ဘာဖြစ်လဲဉာဏဥပဥဒ္ဒပါတိမှန်ကန်တဲ့အတိဖြစ်သွားတာပေါ့ဟုတ်လားမျက်စိလည်းပျောက်သွားတဲ့လူကတောင်ကိုတောင်မှန်းသိတယ်မြောက်ကိုမြောက်မှန်းသိတယ်မျက်စိလည်းပျောက်တာကဒဆင့်မျက်စိလည်းပျောက်လို့တောင်မြောက်အရှေ့နောက်တောင်မြောက်မှန်မှန်ကန်ကန်သိသွားတာကဒဆင့် အသိဉာဏ်တစ်ဆင့်စဉ်ပြောင်းတော့မျက်စိလည်းပျောက်သွားတဲ့အဆင့်ကိုစက်ခုံဥဒ္ဒပါတိနော်သစ္စာ၄ပါးကိုမှန်မှန်ကန်ကန်စိတ်ထဲမှာသိတဲ့အဆင့်ကဘာလို့ညာနာဥဒ္ဒပါတိအဲ့ဒီညာနာဥပဒပါတိသစ္စာဆိုတာအဲ့ဒီဥပါဒာနဲ့ခန္ဓာပဲလို့သိပြီးမှပညာဥဒ္ဒပါတိပိုင်းပိုင်းခြားခြားသိပါတယ်ပိုင်းပိုင်းခြားခြားသိဖို့ဆိုရင်တော့ဒီတိုင်းသိလို့မရဘူးဟိုတော့တရားအားထုတ်ကြည့်ပါတဖြည်းဖြည်းနဲ့တစ်ဆင့်တစ်ဆင့်နဲ့ဖြင့်ပြီးတော့ ပြတ်သွားတဲ့သဘောဒီတဆင့်လိုက်တဆင့်လိုက်ပါတော့ပိုင်းခြားပြီးတော့ကိုသိသွားမယ်ပညာဥဒ္ဒပါတိအဲ့လိုသိလို့နောက်ဆုံးမှာဖြစ်ပြီးပြတ်ထားကလွဲ၍ဘာမှတတ်မဲ့စရာတွေ့တာစရာမရှိတော့ဘူးလို့ဆိုတော့ခါကျတော့အတိမှန်ရောက်လာပြီအတိမှန်ရောက်တာကိုဘာလို့ဝိဇ္ဇာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိဝိဇ္ဇာညာဆိုတာ အမောင်တိုက်ကိုခွင့်ပြတဲ့ညံတော့ဦးဇင်းတို့လေဒီဆရာတော်ကြီးရဲ့ဖျားရှိခိုးထဲမှာပါတော့အရှင်းပယ်ဖြောက်အလင်းပေါက်ကဆိုတာအရှင်းပယ်ဖြောက်လိုက်ရင်ဘာဖြစ်တော့အလင်းပေါက်တာအရှင်းပယ်ဖြောက်တာကပညာပိုင်းခြားပြီးတော့တစ်ခုချင်းဒဇချင်းစီကိုသိသွားတာအဲ့တော့အလင်းပေါက်သွားတာပါတော့ဝိဇ္ဇာအလင်းပေါက်တဲ့အခါဘာမြင်မလို့ဆိုရင်အလင်းကိုပဲဖြုတ်သွားပြီအကာအကွယ်မရှိတော့ဘူးစီအာလောကောဥဒ္ဒပါတိ အလင်းပေါက်တဲ့အတွက်လင်းသွားပြီအဲ့လိုဖြစ်တယ်တဲ့ဒါဒုက္ခသစ္စာကိုသိလို့ဟုတ်ပြီအဲ့တော့ဒုက္ခသစ္စာကိုသိတော့အဲ့ဒီဒုက္ခသစ္စာကိုသိအောင်ဒုက္ခသစ္စာနဲ့ပတ်သက်ရင်ကျွတ်တော်မှာဘာတာဝန်ရှိတုံးဆိုတော့ကိစ္စညာဆိုတာဒီသစ္စာနဲ့ပတ်သက်လို့ကိုယ့်ဘက်ကပြုရမယ်ကိစ္စကိုပြောတာဟာတန်ခောပဏိဒံလောကတန်ခောပဏိဒံအဲ့ဒီလို့ပြောတာနော် ဒုက္ခအရိယသစ္စာတန်ကောပရိဒံဒုက္ခအရိယသစ္စာဆိုတာအဲ့ဒီဒုက္ခအရိယသစ္စာကိုဘာတော့ပရိညာပိုင်းခြားပြီးတော့သိရမှာဒုက္ခဆိုတာဘာလို့ရမှာတော့ပိုင်းခြားပြီးကိုယ်တာဝန်ကဒုက္ခဒုက္ခနဲ့ပတ်သက်ရင်ပိုင်းခြားပြီးတော့သိုံပဲကိုယ်တာဝန်ရှိတယ်အဲ့ဒါကလည်းတကယ်ရှင်းမှာဒုက္ခဆိုတာပယ်ရမှာမဟုတ်ဘူးပယ်ရမယ်တရားမဟုတ်ဘူးဘာတရားလဲ ပိုင်းခြားပြီးတော့သိရမယ်တရားပိုင်းခြားသိပြီလို့ရှိရင်ဒါကြီးကတွေ့တာစရာမရှိဘူးလို့လည်းလိုလိုသိသွားရင်လိုလိုပယ်ပြီးသားဖြစ်သွားမှာဒါကြောင့်ဒုက္ခသစ္စာနဲ့ပတ်သက်ရင်ကိုယ်တောင်ကဘာလဲပရိညာယပိုင်းခြားပြီးတော့သိဖို့ပဲပိုင်းခြားသိရင်လက်ထဲမှာမိခဲ့ကိုကန်နေဆိုရင်လေပူးနေတယ်ဒါဒီဒီမိခဲ့ပူတယ်လို့သိဖို့ပဲလို့တယ် ပူတယ်လို့သိတယ်တကယ်ပဲပူတယ်လို့သိနေပြီဆိုဟေ့အောင်မင်းပူတယ်လွန့်ပြအောင်လို့ပြောစရာမလိုဘူးတခါတည်းအရေးကြီးကိုလွန့်ပြတော့မှာပယ်တဲ့ကိစ္စကိုလိမ့်စာမလိုဘူးဘာပဲလို့တော့သိဖို့ပဲလိုတယ်ဒုက္ခဟာသိပ်ပူတာပဲမိခဲကြီးတပဲလို့သိသွားလို့ရှိရင်ဘယ်သူမှဆက်ပြီးတော့ပွေထားမှာမဟုတ်ဘူးအဲ့တော့ဒုက္ခဆိုတာသိဖို့ပဲလိုတယ်ပယ်ဖို့မလိုဘူးတဲ့နော်ပရိညာပိုင်းခြား၍တရားဤအဲ့တော့ဒုက္ခနဲ့ပတ်သက်လို့ ကိုယ့်ဘက်ကပြုတ်လို့ရမယ့်တာဝန်ကိုသိတဲ့အခါလဲခုနတိုင်းပါပဲပုပ်ပေအနာနှုတ်သူဒေသူတမေသူဒီတိဟာအရင်ကပုပ်ပေအရင်ကအနာနှုတ်သူဒေသူမကြဘူးကုန်တော့ဘုသူရှိရမှမကြဘူးခဲ့ဘူးအဲ့ဒီစကားကြီးကဘာပြောတော့ငါကိုယ်တိုင်ထိုးထွင်းသိတာတမန်တန်ဗုဒ္ဓလို့ပြောတာနော်တမန်အမှန်ကန်တမန်တမန်ဆိုကိုယ်တိုင် အမှန်ကန်ကိုယ်တိုင်သိတာလို့ဘုရားပြောတာစက္ကုံတပါရီကခုနတိုင်းပါပဲမျက်လုံးပွင့်သွားပြီဒါနဲ့ပတ်သက်လို့ငါဘာလုပ်ရမလဲဆိုတော့သိသွားပြီเนาะအဲ့ဒါလည်းကျွန်တော်ရေးကြည့်တယ်ဒုက္ခလို့သိပြီးတော့မှအဲ့ဒုက္ခကိုပေါ်မှာမျက်စိကဆက်လဲနေတယ်အဲ့ဒုက္ခဟာပယ်ရမှာလားသိရမှာလားကိုမကွဲဘူးအခုတော့ကွဲသွားပြီမလုပ်ရမှာလားပိုင်းခြားသိရမှာပယ်ရမှာမဟုတ်ဘူးအဲ့လိုမျက်စိလည်းပျောက်သွားတာเนาะ အဲ့တော့မျက်စိလည်းပြောတော့ညာနာမှန်ကန်တဲ့အတိရတာပေါ့ညာနာဥဒ္ဒပါတိပညာဥဒ္ဒပါတိအဲ့ဒါကိုလည်းပိုင်းပိုင်းခြားခြားကွဲကွဲပြားပြားပေါ့ရေရာရာကြီးသိသွားပြီပညာပြီးရင်ရေရာသိတဲ့အတွက်ဝိဇ္ဇာဆိုတာဘာလို့အဖုံးအကာကိုရှင်းပြပြီအဖုံးအကာကိုရှင်းအဲလေဒီဆရာတော်ကြီးကတော့အဲ့ဒီအဖုံးအကာဝိဇ္ဇာကိုမြူနဲ့တိုင်းနှိုင်းတယ်နော်ရံမြူကပင်းအမိုက်သင်းကို အရှင်းပယ်ဖြောက်လို့ပြောတာရံမျိုး ခပင်းဆိုတာကိရိတာညူခပင်းကိုအမိုက်သိန်းဆိုတာတော့ဒါတွေကအမိုက်တရားအောက်စုလို့ပြောတာနော်ရံမျိုးခပင်းအမိုက်သိန်းမဟုတ်ဘူးပါလေအမိုက်သိန်းပါလေကိရိတာဆိုတာအမိုက်တရားတွေအလိမ္မာတရားတွေမဟုတ်ရံမျိုးခပင်းအမိုက်သိန်းကို အရှင်းပယ်ဖြောက်လိုက်တာအရှင်းပယ်ဖြောက်တာအဲ့ဒီကိရိတာကိုအရှင်းပယ်ဖြောက်တာဝိဇ္ဇာကနေပြီးတော့ဘာဖြစ်သွားတော့အဝိဇ္ဇာ ဝိဇ္ဇာဆိုတဲ့မြူကင်းသွားတယ်မြူတွေရှင်းသွားရင်ဘာဖြစ်တော့အလင်းအောင်ထင်ထင်ရှားရှားဖြစ်လို့အာလောကဥဒ္ဒပါတိအလင်းပေါက်တာဆရာတော်ကြီးရဲ့အဲ့ဒီဩဖျားရှိကိုလေးကတော်တော်အတိပ္ပယ်လေးနဲ့ပါတယ်ရံမြူခပင်းဆိုတဲ့စကားလုံးလေးကကိလေသာအလုံးကိုဘာနဲ့တင်စားလိုက်တာတော့မြူနဲ့ကိလေသာဆိုတာမှောင်တယ်မိုက်တယ်လို့သူတို့ပြောတယ် အဲ့ဒါကိရိတာမှောင်မိုက်တာကိုဥစ္စရတော်တော်များများကစာရီတဲ့ဖွဲ့တဲ့အခါဘာလို့လက်ွယ်ညင်းနဲ့တန်းကောင်လိုပဲလို့သူတို့ပြောတယ်အဲ့ဒီမိုက်မြူနီမဟုတ်ဘူးကုစားပါတော့မြူလို့အမောင်မိုက်ညအမောင်မိုက်နဲ့မတူဘူးညအမောင်မိုက်ကဓာမိနဲ့ထိုးလို့ရတယ်မြူဆိုရင်ဥစ္စရဒီ highway line ကိုသွားကြည့်တခါလေရံဘကမနဲ့အစောထားတယ်မြူ အကောင်လုံးပိတ်နေပြီဆိုလို့ရှိရင်မမြင်ဘူးလားလို့ပြောရင်မြင်နေဗျာရှေ့တန်းမှာတကယ်မြင်လားဆိုရင်လည်းမမြင်မြဘူးကမမောင်းရဲဘူးအဝိဇ္ဇာရဲ့သဘောကအဲ့လိုဘာဆိုဘာမှမသိတာမဟုတ်ဘူး तू သိကျင်လို့တော့သိနေတယ်တကယ်လားဆိုတော့အဲ့လိုရှင်းရှင်းကြီးလည်းမဟုတ်ပြန်ဘူးအရက်ထဲမှာဖြစ်နေတာပေါ့တို့သိပါကြီးပြောတာသိတာဘာသိတုံးဆိုတော့သိလိုက်တမပြောကျင်ဘူးလေဘယ်ပြောကျင်နေလို့ဘာမှမသိပဲနဲ့ နော်ဘာမှမသိဘူးလားဆိုဟာသိမှသိသူတည်းသိတာလည်းမရှိဘူးသိရင်ပြောစမ်းမှာဆိုတော့လေပြောလို့လည်းမရအဝိဇ္ဇာကအဲ့လိုအဲ့ဒီလိုရံမြူခပင်းကိုဘာပြောတော့အရှင်ပယ်ဖြောက်တာဝိဇ္ဇာဥဒ္ဒပါတိပယ်ဖြောက်လိုက်တဲ့အတွက်ညူတွေအကုန်လုံးရှင်းသွားပြီဆိုရင်ဘာဖြစ်လို့လင်းသွားတာအာလောကဥဒ္ဒပါတိအဲ့ဒါဒါလေးကိုကြည့်ပြီးတော့လက်ရီဆရာတို့ကဘာပြောလဲယံမြူကပင်း အမိုက်သင်းကိုအရှင်းပယ်ဖြောက်အလင်းပေါက်ကအရှင်းပယ်ဖြောက်တာကဝိဇ္ဇာဥဒ္ဓပါတိအလင်းပေါက်တာကဘာလို့အာလောကပေါက်သွားပြီဆိုလို့ချင်းကွဲကွဲပြားပြားမြင်ရပြီသူများပြောစရာမလိုထွန်းတော့ဘုံတော်တောင်းလုံးကြော်သည်ငါတော့အဲ့ဒီကြားမှာပဲသူ့ရှိမြဘုံနေလည်းပဲတောက်ပလာတော့တာကိလေသာကင်းသွားတဲ့အတွက်ခန္ဓာကိုယ်ကြီးကိလေသာကင်းသွားတဲ့ဆိုတော့ကိလေသာတွေကစိတ်ကိုမှီတာပဲเนาะအပြီးမှနည်းနည်း သင်မှုတဲ့ဆိုရင်အဲစိတ်မှာကိလေသာတွေမှီးနေရင်စိတ်ကညှဉ်းနှွမ်းနေတယ်အဲ့တော့စိတ်ကညှဉ်းနှွမ်းနေအဲ့ဒီစိတ်တွေဖြစ်တဲ့အချိန်မှာစိတ်နဲ့တပြိုင်တည်းဖြစ်တဲ့စိတ်တစားရုပ်တွေကလည်းညှဉ်းနှွမ်းတဲ့စိတ်တစားရုပ်တွေပဲဖြစ်နေမှာပဲလူတွေဟာလောဘသိကြည်နေတဲ့အခါဒေါသတွေသိကြည်နေတဲ့အခါမှာပင်ကိုရုပ်အကြည်ဓာတ်တွေပျောက် ပြီးတော့ပို့ပြီးတော့ညှဉ်းနှွမ်းတာထင်ရှားပါတယ်နော်အဲ့တော့အဲ့ဒါတွေရှင်းသွားပြီဆိုတော့ကိုယ်စား စိတ်ကိုမိတဲ့တရားတွေကညံမဲတာမှာ အလင်းပေါက်တဲ့ညံဖြစ်သွားပြီဆိုရင်မိယာစိတ်ကလည်းလင်းတယ်မိယာစိတ်လင်းရင်စိတ်ရဲ့တည်မီပြီးတော့ဖြစ်တယ်ဟာရိယဝတ္ထုကလည်းလင်းတယ်ပဲကြည်လင်းနေမှာပဲဟာရိယဝတ္ထုကြည်လင်းအဲ့ဒီဟာရိယနှလုံးသားကိုမှီပြီးတော့လဲပတ်နေတဲ့သွေးတွေကအဲ့ဒီအချိန်အခိုက်အတန့်မှာဖြစ်တဲ့စိတ်တစားရုပ်တွေကကောဘာဖြစ်နေလို့ ကြည်လင်တဲ့စိတ်ကြောင့်ဖြစ်တဲ့စိတ်စားတွေကလည်းကြည်လင်မှာပဲအဲ့စီလင်တဲ့စိတ်ပြီးနေတဲ့နှလုံးသားလည်းကြည်လင်မှာပဲအဲ့နှလုံးသားကိုဗဟိုပြုတ်ပြီးတော့လဲပတ်နေတဲ့သွေးတွေကလည်းကြည်လင်မှာပဲဆိုတကောလုံးမဖြစ်နော်ကြည်လင်နေမှာပဲအဲ့ဒီမှာအယောင်လေးနေထွက်တယ်ဆိုတာအဲ့ဒါကိုပြောတာတခြားတကောမဟုတ်ဘူးညာရဲ့အစွမ်းပဲเนาะဒါဒီဖះကြီးမဟုတ်ဘူးကျန်တဲ့ပုံကိုယ်တွေမှာလည်းပဲအဲ့လိုဖြစ်ပါတယ် တချို့ဝိပဿနာဉာဏ်ရဲ့အလင်းကြောင့်ဉာဏ်လင်းကြောင့်ပဲနှလုံးသားလင်းခုနစိတ်တစားရုပ်တွေလင်းစိတ်တစားရုပ်နဲ့သွေးလဲပရခန္ဓာကိုယ်ကြီးကိုလုံးလဲလင်းပြီးတော့တချို့တွေဆိုရင်ကိုနေထိုင်တဲ့ကိုတရားအထုံနေတဲ့တိုက်ခန်းလောက်တချို့ဆိုရင်လည်းပဲတောထဲမှာအထုံနေတဲ့ပုဂ္ဂိုလ်စီတောကြီးတစ်ခုလုံးလင်းနေတာကိုတွေ့ရတယ်ဥစဉ်တို့တောင်တွင်းကြီးနတ်မီတောရဆိုတာရှေ့ကနတ်မီလင်းတကယ်ဆရာတော်ကြီးတွေဒီရှင်မာသီလဝန်သားတို့ရှင်ဥဒ္ဓမကျော်တို့ရဲ့ဆရာရဲ့ဖြစ်တဲ့ဆရာတော်ကြီးတွေ တရားအထုတ်တဲ့နေရာအဲ့ညဆိုရင်မိတွေလင်းနေတာပဲတဲ့မျိုးမျိုးကလှမ်းကြည့်ရင်လေသွားကြည့်တော့လည်းမိဖို့လည်းမတွေ့ဘူးအဲ့တော့သူတို့အကုန်လုံးကအာနတ်တွေယောဂဇိုးနတ်တွေပေါ့နတ်မီးတွေလင်းနေတာလို့ထင်တာမဟုတ်ဘူးနတ်မီးတွေလင်းနေတာမဟုတ်ဘူးပါတော့တော်ထဲမှာတရားအထုတ်တဲ့ပုံကိုယ်ရဲ့ဝိပဿနာဉာဏ်ဤအစွမ်းကြောင့်ကိုကဘာလဲဖြစ်တော့အလင်းနေထွက်နေအဲ့လိုအလင်းနေထွက်လာနိုင်တယ်ဖះလည်းပဲအဲ့ဒါကြောင့် ဖះမျက်နှာကြည်လင်းနေတယ်ရောင်ကြီးတော်တွေလွတ်တယ်ဆိုတာအထွေအထူးမဟုတ်ပါဘူးညံကလင်းသွားတဲ့အချိန်မှာဒီကိုလုံးလဲလင်းပြီးတော့အယောင်ထွက်လာတာပဲเนาะအဲ့တော့ရှင်းပေါက်ဖြစ်ပြီးတော့အလင်းပေါက်ကအဲ့တော့အလကောဥဒ္ဒပါရီဆိုတာအဲ့လိုအလင်းဖြစ်သွားတယ်တဲ့အဲ့တော့ဒုက္ခသစ္စာနဲ့ပတ်သက်လို့တာဝန်ကပိုင်းခြားသိရမှာအဲ့တော့ပိုင်းခြားသိဖို့ဆိုရင်တော့ဘာလုပ်ရမလဲဆိုရင်တော့အဲ့ဒုက္ခလို့သတ်မှတ်ထားတဲ့ဒီခန္ဓာကိုယ်ကြီးကိုရှုရမှာ ရှုပွားရေးမပြုတ်ရင်တော့ကိစ္စမပြီးသေးဘူးကိစ္စမပြီးသေးဘဲနဲ့ခုနအာလောကအာလောကဥဒ္ဒပါတိမရောက်ဘူးနော်။နဖျားကိုယ်တိုင်ကတော့အာလောကဥပဥဒ္ဒပါတိတိရောက်ပြီးသွားပြီ။သူကိစ္စလည်းပြီးသွားပြီ။ပြီးသွားရင်လည်းဒုက္ခသစ္စာနဲ့ပတ်သက်လို့ပြီးသွားကြောင်းကတန်ခေါမိတံဘာလို့ဒုက္ခအရိယသစ္စာပရိညာတံပိုင်းခြားသိပြီပြီ။အဲ ပုပ်ပေသိပြီးတဲ့အတွက်ပုပ်ပေအနနှုတ်တုတေတုဓမ္မေတုရှေးကတခါမှမကြားဘူးတာအနနှုတ်တုတတုတဆိုတာကြားဘူးတာအနနှုတ်တုတဆိုတာမကြားဘူးတဲ့တရားဓမ္မေတုတရားတော်၌ခုနတိုင်းမှာပဲစက္ကုံဥဒ္ဒပါတိမျက်စိလည်းလည်းပျောက်သွားပြီဉာဏဥဒ္ဒပါတိအတိမှန်သွားပြီပညာဥဒ္ဒပါတိပန်းရှားပြီးတော့လည်းသိသွားပြီဒီအစ်စ်ရောက်မှဒီဒုက္ခသစ္စာနဲ့ပတ်သက်လို့တာဝန်ကုန်တာကိုလို့ကို ပိုင်ပိုင်ခြားခြားသလိုသိတာယူနော်အဲ့တော့ဝိဇ္ဇာဥဒ္ဓပါဠိဒါနဲ့ပတ်သက်လို့ဖုံးပိတ်ထားတဲ့အဝိဇ္ဇာဥစည်းတဲ့ကိလေသာအမှောင်တူလည်းရှင်းသွားပြီဝိဇ္ဇာဥဒ္ဓပါတိအဝိဇ္ဇာရှင်းသွားပြီဆိုတာဟိုပဓာဏအကြဆုံးကိလေသာကိုပြောလိုက်တာပါဘာလို့ကြံတဲ့ကိလေသာတွေကအဝိဇ္ဇာကိုအခြေခံပြီးတော့ပေါက်ပွားလာတဲ့ကိလေသာတွေဒါကဒီပရိစ္ဆသုံးဘက်ဆက်ဝိုင်းကြည်ထားတင်ထားတဲ့ပုံကိုယ်တွေအကုန်လုံးမှာသဘောပေါက်ပါတယ်နော်ကိလေသာအလုံးဟာဘာကိုအခြေခံတာလဲ အဝိဇ္ဇာကိုအခြေခံလို့အခြေခံကအစအမြင့်ပြုတ်ပြီလို့ပြောရတာဝိဇ္ဇာဥဒ္ဒပါတိအဝိဇ္ဇာအမြင့်ပြုတ်သွားပြီအဝိဇ္ဇာအမြင့်ပြုတ်ပြီဆိုရင်ကျန်တဲ့အတက်အပွားတွေမရှိတော့ဘူးလို့သူတို့ပြောတယ်နော်အဲ့ဒီတော့ဘာဖြစ်တော့အဝိဇ္ဇာဥကုံကွယ်ပေါက်သွားတဲ့အခါမှာရံရံမြူကပင်းအမိုက်သိန်းကိုအရှင်းပယ်ဖြောက်တဲ့အတွက်ဘာဖြစ်တော့အလင်းပေါက်သွားပြီလို့ပြောတာအဲ့လိုလင်းပေါက်ဖို့တော့ဘာလုပ်ရမလို့ဒါကိုရှုရမှာပဲခန္ဓာကိုယ်ရှုရမှာပဲ အဲ့တော့ဘုရားကဘာပြောလဲငါလည်းအဲ့လိုရှုပွားလို့ဒုက္ခကိုဒုက္ခလို့ဒီလိုပိုင်ပိုင်ခြားခြားသိလို့သိရမယ့်ကိစ္စတာဝန်ကျေသွားလို့ကတညာရောက်လို့ဘုရားအဖြစ်ကိုဝန်ခံတာလို့ပြောတာနော်အဲ့လိုဆိုရင်ဘုရားလည်းတရားအထုတ်မှာဘုရားဖြစ်တာပါရမီတွေရင့်လို့သူကသူထတောက်တာမဟုတ်ဘူးဒီဓမ္မစကြာကိုဟောတဲ့အချိန်မှာဓမ္မစကြာထဲမှာတရားရှုမှတ်ပွားများပုံတွေအကြောင်းမပါဘူးဒါပေမဲ့မက်ကင်ထဲမှာ တမာရီမက်ခင်သုံးခုဒီပင်လင်ဘာပြောနော်တရားပွားများရမယ်လို့ပြောတာအဲ့တော့ပင်စားမက်ခင်တို့လည်းပွားများပြီးမှပဲရတာတချို့တော်တော်များများကဒါလေးဓမ္မစကြာကြည့်ပြီးတော့ပင်စားမက်ခင်ငါးဦးတို့ကိုဘုရားကဓမ္မစကြာကိုဟောလိုက်တာပဲသဘောတရားနားလည်သွားတဲ့အခါသူတို့အရိယာဖြစ်ကုန်တာအဲ့ဒီမှာတရားအထုတ်တာမပါဘူးလို့သူတို့ပြောတယ်တရားအထုတ်တာမပါဘူးဒါပြောလိုက်ုံနဲ့သိမယ်ဆိုရင်ပထမလာပြည့်နေတရားဟောတယ်ကငါးဦးသုံးသတ္တဗာဖြစ်ဖို့ ဖြစ်ရမှာမဖြစ်ဘူးပထမညမှာဘာလို့ဖြစ်တော့ရှင်ကုဏ္ဏညာတပါးပဲဖြစ်သေးတယ်ကျန်တဲ့ပုဂ္ဂိုလ်တွေကမဖြစ်သေးဘူးဓမ္မစကြာမရလို့ပြန်နေတာမဟုတ်ဘူးပွားများနေရတာပွားများခြင်းဒီရင်အကြောင်းတွေကိုဒီထက်မှမဖះမပြဘူးဘာဖြစ်လို့လဲဆိုတော့ဥရဝေလာတော့မှဓာရီနောကျင်နေပြီဒီပုဂ္ဂိုလ်တွေကဒီသတိပဋ္ဌာန်အလုပ်တော့ကတော့ဘာလို့ဇန်လန်းစဉ်မှာအမြင့်ဆုံးအဆင့်ဒီရောက်တဲ့ပုဂ္ဂိုလ်တွေရဲ့တမာတိတိဆောက်မှုဆိုတာဟာ ဘလောက်အထိအစ်မြင့်မလဲအဲ့တော့အဲ့ဒီတရားကထွန်းကားနေပြီဒီပိဿဝေငါးဦးတွေဟာငါးဦးတို့ဟာဇံရတဲ့ပုဂ္ဂိုလ်လို့မဆိုနိုင်သေးတောင်အဲ့ဒီဇံရတဲ့အထိကျင့်စဉ်တွေကိုတော့သူတို့ကောင်းကောင်းလည်းသိပြီးတော့ပိဿဝေငါးဦးတော်တဲ့မှာဒီ29နှစ်ကြီးကြိုစောင့်နေတာပြီးတော့သူတို့ပဲ vacation ထွက်နေတာမဟုတ်ဘူးသူတို့ပဲသူတော်ကောင်းတို့ရဲ့လောက်လောက်ရမယ့်ကိစ္စတွေကိုလောက်နာဆိုတော့ဒီတရားအထုတ်တဲ့နည်းတွေကိုသူတို့ကကြွန့်ကျင်ပြီးသားသူတို့ကြွန့်ကျင်ပြီးသားမလို့အသေးစိတ်မပြောဘူး နောက်နောက်နောက်ပုံကူတွေကြတော့အဲ့လိုလှုပ်သက်မရှိတဲ့ပုံကူတွေကြတော့ဘုရားပြောပါတယ်မဟာသတိပဋ္ဌာန်တော့မှာအကျဲဟောရတယ်ဘာပဲဖြစ်ဖြစ်ဘုရားလည်းပွားများလို့ပဲသတိပဋ္ဌာန်၄ပါးပွားများခြင်းမပါဘဲနဲ့မဖို့သိတယ်ဆိုတာတော့ရှိကိုမရှိဘူးသူလည်းပွားများပြီးမှသိတယ်ဒုက္ခသစ္စာနဲ့ပတ်သက်လို့သုံးပွားရှိတယ်ပေါ့ဗျာနော်ပထမဆုံးဒုက္ခအမှန်ကိုလည်းသိရမယ်သစ္စာဉာဏ်ခေါ်တယ် နံပါတ်1ကအဲ့ဒီဒုက္ခသစ္စာနဲ့ပတ်သက်လို့ဘာလုပ်ရမယ်ဆိုတာလည်းသိရမယ်အဲ့ဒါကကြိုသိထားရမယ်ဘာလုပ်ရမလဲပန်းရှားသိရမယ်အဲ့ဒီတော့ကြည့်ဒီမှာအဲ့လိုပန်းရှားသိအောင်ဘာလုပ်ရမလဲဆိုတော့ခုနသမာဓိမဲ့ခင်၃ခုနဲ့အခြေခံပြီးတော့ခန္ဓာကိုယ်ရှုပြီးတော့ပွားရမယ်ဆိုတာသိမှာပေါ့ပွားရမယ်ဆိုတာသိတဲ့အတိုင်းပွားလို့ပွားခြင်းကိစ္စပြီးပြီးတော့မှဘာပြောကတညာဒုက္ခကိုလည်းတကယ်သိပြီ ဒုက္ခကိုလည်းပါတော့တကယ်သိပြီဒုက္ခကိုပန်းရှားသိရမယ်တာဝန်ငါကြည့်ပြီအဲဒုက္ခသစ္စာနဲ့ပတ်သက်လို့ဉာဏ်သုံးပါပေါ့နော်ပြီးရင်ဒုက္ခငြင်းကြောင်းဒီဒုက္ခဖြစ်ကြောင်းသမုဒိယသစ္စာအဲ့ဒါအဲ့ဒါနဲ့ပတ်သက်လို့လည်းသုံးပါရှိတယ်ပထမဆုံးကဘာတော့ဣဒံခောပန္နဘိက္ခွေဒုက္ခသမုဒိယဣဒံဒုက္ခသမုဒိယဣဒံခောပန္နပေါ့ဣဒံဒုက္ခသမုဒိယ အရိယသစ္ဆန္တိမေဘိက္ခဝေဘိက္ခဝေယဟန်တို့ဣဒံအဲ့ဒီပြောခဲ့တာတွေပေါ့အဲ့ဒီပြောခဲ့တာတွေပေါ့ဆိုတာစောစောကပြောထားတယ်သမုဒိယသစ္စာတုန်းကပြောတယ်ကာမတဏဘဝတဏဝိဘဝတဏတို့သည်ပေါ့ဣဒံဤကာမတဏဘဝတဏဝိဘဝတဏဆိုတဲ့တဏ၃မျိုးသည်ဒုက္ခသမုဒိယဒုက္ခဖြစ်ကြောင်းဖြစ်သောတဏိဒုက္ခရဲ့လက်သည်ဖြစ်သောအရိယသစ္စာ အရိယာတို့သိရမယ်တရားပေသည်အဲ့လိုစသိလိုက်တယ်ဒါပေမဲ့ဒုက္ခဖြစ်ကြောင်းဟာဘာတူလဲသမုဒိယအဲ့ဒါဒီတဏှာသမုဒိယကြောင့်လို့သိလိုက်တာနဲ့ကိုသူ့မှာပါတော့ပုတ်ပေအနနုတုတေတုဓမ္မေတုအရင်ကမကြားဘူးသေးကုန်လို့ဘာလို့အရင်ကကြားထားတာကဒီဆင်းရဲဟာတကုရှင်တွေဖန်ဆင်းလို့ဖြစ်တယ်လို့လို့အတ္တကြောင့်ဖြစ်တယ်လို့လို့ဒီလိုထင်းတာတွေမရှိတော့เนาะဘာကြောင့်เนาะ တဏှာသမုဒယအကြောင်းပဲလို့အဲ့ဒီအကြောင်းလေးကိုသိလိုက်တာနဲ့တပြန်တယ်ပုပ်ပေအနာနှုတ်သူနေသူဓမေသူခုနတိုင်ပဲစက်ကုံဥဒ္ဒပါတိအဲမျက်စိအမြင်တဲ့သွားညာမျက်စိအမြင်တဲ့သွားပြီပေါ့ကျန်တာတော့ညာနာဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအာလောကဥဒ္ဒပါတိအတူတူပါပဲပြီးတော့မှနောက်တစ်ခါအဲ့ဒီသမုဒိယသစ္စာနဲ့ပတ်သက်လို့ကိုတာဝန်ပါလေကိုတာဝန်ကိုတာဝန်ကိုကိစ္စလို့ခေါ်တယ် ဒါဒါအရက်ထဲမှာလည်းဗမာစကားလည်းသုံးနေပါတယ်လုံးစရာတောင်းလေးတစ်ခုခုအလုပ်လေးရှိရင်ကျုပ်ကိစ္စလေးရှိလို့ပြောလို့ပြောတာကိစ္စဆိုတာလုံးစရာအလုပ်လို့ပြောတာပဲလုံးစရာအလုပ်ဟာကိုယ့်ပေါ်မှာကြောက်နေတဲ့တာဝန်ပဲတာဝန်လို့လည်းပြောလို့ရတယ်လုံးစရာအလုပ်လို့လည်းပြောလို့ရတယ်ပါဠိလိုတော့ပါတော့ကိစ္စအဲ့တော့ဒီသမုဒ္ဒရာနဲ့ပတ်သက်လို့ကိုယ်တာဝန်ကိုလုပ်ရမယ်အလုပ်ဖြစ်တဲ့ကိစ္စကဘာလဲဆိုရင်တန်ကောပဏိတံဒုက္ခသမုဒ္ဒယံအရိယသစ္စာ တန်ခောပဏိဒံဒုက္ခသမုဒိယရိယသစ္စာအတိတဏှာ၃ခုလို့ဆိုတဲ့ဒုက္ခဖြစ်ကြောင်းအရိယသစ္စာနဲ့ပတ်သက်လို့တော့ဘာလို့ပဟာတဗံပယ်ရမယ်ဘာလို့အောင်နော်ပယ်ရမယ်အဲ့ဒါလည်းရှုရမှာမဟုတ်ဘူးပယ်ရမှာနော်ပယ်နိုင်အောင်ပယ်အောင်တော့ဘာလို့အောင်လို့ဆိုရင်ဒုက္ခသစ္စာကိုမြင်အောင်ရှုရစရမှာဘယ်ရစအောင်နော်ဒုက္ခသစ္စာကိုမြင်အောင်ရှုဒုက္ခသစ္စာကိုမြင်အောင် မြင်သွားပြီဆိုရင်သမုဒိယသစ္စာပယ်ခြင်းကိစ္စလေအဲ့ဒီမှာပါလိမ့်မယ်သိပွဲဆိုင်ပွားသစ္စာလေးပါးကတပြိုင်တည်းဖြစ်တယ်ဆိုမဲ့ဘာအစဖြစ်လဲဆိုရင်ဘယ်ပြောဘာအတိအစဖြစ်လဲဆိုဒုက္ခအတိအစဖြစ်တယ်ဘာအတိအစဖြစ်တော့ဒုက္ခအတိအစဖြစ်တယ်အဲ့ဒါကြောင့်ဒုက္ခကိုစပြီးတော့ဟောတာဒုက္ခကိုသိမှဉာဏ်ရတဖြည်းဖြည်းတာဝန်တွေကိုလိုက်ရှာပြီးတော့ကိုယ်ကကြည့်မှာเนาะအဲ့တော့ဒုက္ခပြကြောင်းနဲ့ပတ်သက်လို့တော့ဆိုဘာလို့ရမလဲဆိုပါဋတပံ ဒါကြောင့်ဒုက္ခပြည့်နေတကိုးလို့ပိုင်းခြားသိုံနဲ့မပြီးဘူးဒီဒုက္ခဖြစ်ရုံပြီးတော့တဏှာကိုကျတော့ပယ်ကိုပယ်ပြည့်နိုင်မှတာဝန်ကြီးတယ်မပယ်နိုင်သေးမြာတာဝန်ပြီးသေးဘူးဟာဒီတဏှာကြောင့်ဒုက္ခဖြစ်တာပါကွာအဲအဲ့လောက်သိတာလေးတွေကိုဘုရားအလောင်းကဟိုစောစောကလည်းသိခဲ့ဘူးပါတယ်တဏှာဘာကြောင့်ဖြစ်တုံးဆိုတော့ဘုရားအလောင်းပြောပုံကတော့သူကတော်တော်ရှင်းတယ်အဲ့ဒါကျတော့ဇက်ထဲမှာဆိုရင် ဂင်္ဂမာလာဇတ်လို့ခေါ်တယ်ဂင်္ဂမာလာဇတ်လို့ပြောရင်တော့ကျတို့ဗမာပြည်သက်လည်းနည်းနည်းဒုံဝေးတယ်ဥပုံညာရေးတယ်ရေသေးပြဇတ်ဆိုတာအဲ့ဇတ်ကြားဘူးတယ်မလားရေသေးပြဇတ်မှာဘုရားလောင်းကအဲ့ဒီပါ ရေသေးပါပဲနော်တော်တော်ဆင်းရဲပါတယ်အဲ့ဒီရှင်ဘုရင်ကသူနေဘူးကြီးတဲ့ကြိုးစားနာကြည့်ပြီးတော့သဘောကျလို့တန်းပြီတဝက်ခွဲပြီးတော့အိမ်ရှိရာခတ်နေပေါ့ဗျာအဲ့တော့တော်တဲ့ကစားထက်တော့သူ့ဘောယုံပြီးတော့ပဲပင်မနဲ့ချိန်မှာရှင်ဘုရင်က အဲ့နေတယ်အဲ့ဒါကို तू ကဘာပြောတော့ငါသူ့ရှိကတဝက်စည်းစိမ်တဲ့သူ့ကတတ်လိုက်လို့ရှိရင်တော့စည်းစိမ်အပြည့်ရမှာပဲဆိုစိတ်ကူးနေတယ်သူတတ်မယ်ဘယင်ကလည်းပဲအဲ့ပြောနေပြီ तू ဘာလို့လို့အလွယ်တကူဖြစ်တယ်နာနာမှာတန်လျက်ကလည်းရှိတယ်အဲ့လိုစိတ်ကူးနေဟာငါရေသေးဘဝနေပြီးတော့ဒီဘဝရအောင် तू ကပြေးတာငါကျေးဇူးရှင်ပြစ်မားဖို့စိတ်ကူးနာပဲဆိုပြီးတော့တခါတည်းဘယင်ကိုနှိုးနေပြီးတော့ तू အပြုတ်ဝင်ခလာရှင်မင်းကြီးကိုကျွန်တော်တတ်မလို့ တမ်းပြည်ဘာလို့ပေါ်တတ်မှာတမ်းပြည်အပြည့်အာဏာရဖို့ဆိုတော့အဲ့ဒါဆိုရင်မယူတော့ကွာလို့ပြောတာအဲ့တော့မယူတော့ဘူးတဲ့သူသဘောပေါက်ပြီဒီမကောင်းတဲ့အကြံကြီးကြောက်ဘာဖြစ်တယ်ဒီစည်းစိမ်တွေတက်မဲ့တယ်စည်းစိမ်တွေတက်မဲ့တဲ့အတွက်ကြောင့်မကောင်းတဲ့အကြံတွေကြံတယ်သူကတော့အတ္တတံကာမတေမူလံတဲ့ကာမ ကာမလို့ခေါ်တဲ့တတ်မှတ်တဲ့လောဘတေသင်ဤမူလံအရင်အမြစ်ကိုအတ္တတန်ငါသိပြီတဲ့သူ့အရင်မြစ်ကဘာဆိုသင်္ကပ္ပံကာမစာယတိသင်္ကပ္ပံအာယုန်တွေကိုဟိုလိုဒီလိုလိုချင်စရာရှစ်စရာမုန်းစရာစသည်ဖြင့်ခွဲခြားကြံစီတဲ့မိစ္ဆာသင်္ကပ္ပခေါ်တာပေါ့မှားရွံ့တဲ့အတွေ့ခေါ်တဲ့ကြောင့်ကာမအဲ့ဒီအာယုန်ကာမတွေကိုလိုချင်တဲ့ကာမဖြစ်တာ အခုထိနာစိစိတ်ကြီးကိုလိုချင်တဲ့ကာမလဲအဲ့ဒါကြောင့်ဖြစ်တာတဲ့အဲ့တော့ထိထိနာစိစိတ်ကြီးရသွားရင်လဲဒီကာမဆိုတာရှိနေသေးမှာဒီအကျန်နေကြံစီမှာပဲဒီအကျန်နေကြံသမျှကာမကလည်းလိုလို့မပြီးလိုနေအောင်မှာပဲတဲ့အဲကြောင့်နတန်တန်သင်္ကပိတာမိတန်ထိုအရိကာမနဲ့ပတ်သက်တဲ့ကြံကိုနသင်္ကပိတာမိကျွန်တော်မကြံတော့ဘူးအဲကြောင့်ထိနှန်းစင်စင်တယ်မလိုချင်တော့ဘူးတော့ထွက်မယ်ဆိုပြီးတော့ထွက်သွားတာ အဲ့တော့ကာမဆိုတာဘာကြောင့်ဖြစ်တာလဲဆိုတော့ तू ကတော့ဟိုဒီဒီစိတ်ကူးလို့တဲ့ဘာကြောင့်လဲတော့ဟိုဒီစိတ်ဟုတ်တယ်ဘယ်ဟာလေးဗာတဲ့ဆိုဘယ်လေးရလိုက်ရင်ဘယ်တော့ဘယ်လိုကောင်းမလဲအဲ့ဒါရအောင်ဘယ်လိုလုပ်ရမလဲအဲ့လိုကြံစီရင်းနဲ့ဒီကာမကဖြစ်တာမကြံတော့ဘူးဆိုရင်ဖြစ်တော့မကြံအောင်ဘယ်နဲ့လုပ်အောင်တရားထိုင်နေဆိုတာအဲ့ဒါပဲဟိုဟာဒီဟာတွေမကြံအောင်လို့ဝင်လေထွက်လေတွေကိုဝင်လေထွက်တယ်ဆိုတာလေးပေါ်မှာတင်ဒီစိတ်လေးရောက်နေအောင် ဒီစိတ်လေးကြမ်းနေအောင်ကျင့်တာဘာလို့ဆိုအဲ့ဒီဟာတဲ့ပို့ပြီးတော့ဟိုဒီဒီကြံလိုက်တာနဲ့ဘာတော့သင်္ကပ္ပံကာမဇာတိသင်္ကပ္ပံဟိုဒီဒီစိတ်ကူးမှုတဲ့အတွက်ကြောင့်ကာမဇာတိကာမစိတ်တွေဟာထပ်ထပ်ထပ်ထပ်ပြီးတော့ဖြစ်နေမှာပဲလို့ဆိုတော့တရားအထုတ်တာအဲ့ဒါပါပဲเนาะသင်္ကပ္ပကာမဂုဏ်နဲ့ပတ်သက်တဲ့ကာမဝိတက်လို့ခေါ်တယ်เนาะကာမဝိတက်ကိုအခြေခံပြီးရင် ကာမဝိတ္တပြီးတော့အကြံစိုးတွေကသုံးမျိုးရမနဲ့ကအကြံကောင်းကိုပြောခဲ့တာပါလို့နိခမဝိတ္တစွန့်လွတ်နိုင်ဖို့ကြံတာအဗျာပါဒဝိတ္တဟိုမငင်းဆဲဖို့ကြံတယ်ဆိုတာမေတ္တာထားတာလို့ပြောတာပါနော်အဝိဟင်သာအဗျာပါဒပျက်စီးစီအောင်မကြံတယ်ဆိုတာမေတ္တာထားတာပြောတာအဝိဟင်သာမငင်းဆဲဖို့ကြံတယ်ဆိုတာကရုဏာထားတာဟုတ်လားမေတ္တာကရုဏာစိတ်ထားမယ်လို့ပြောတာပါပဲနော်အဲ့ဒီလိုသိတာပြီအဲ့တော့တစ်ခုချင်းလုံနေရမှာမဟုတ်ဘူး ဒီထွက်လေဝင်လေလေးပေါ်မှာတယ်မှတ်နေလိုက်တဲ့အချိန်မှာအဲ့ဒီအကြံစိုးတွေကလည်းအကုန်လုံးရပ်သွားတယ်ကမ္မဝိတ္တလည်းရပ်သွားတယ်ဟလာနိကမရဲ့ဆန့်ကျင်ဘက်ကကမ္မဝိတ္တကအမြဲတမ်းဖြစ်နေတာအဲကမ္မဝိတ္တကမ္မဝိတ္တဆိုရလိုမှုအကြံတွေရလိုမှုအကြံရှိရင်အပြိုင်ဆိုင်ကိုပျက်စီးစေလို့တဲ့ပြပါဒဝိတ္တကလည်းအလိုလိုရှိလာတယ်ရလိုမှုမကြံတော့ဘူးဆိုရင်သူတစ်ပါးကိုပျက်စီးစေလို့တဲ့ ဗျာပါဒဝုဒ္ဒလည်းမရှိတော့ဘူးညှင်းဆဲစေလို့လည်းဝိဟင်တာဝုဒ္ဒလည်းမရှိတော့ဘူးတခုချင်းတခုချင်းလိုက်ကြံရမှာမဟုတ်ဘူးစိတ်ကိုမှန်ကန်တဲ့အာယုံပေါ်မှာကောင်းတဲ့တမာသင်္ကပ္ပလေးဖြစ်အောင်လွတ်လိုက်တာ ਨੇ ပထမဆုံးကာမဝိတ္တဗျာပါဒဝိတ္တဝိဟင်တာဝိတ္တဆိုတဲ့အကြံစိုး၃မျိုးလဲပျောက်သွားမယ်ပြီးရင်နိကမဝိတ္တအဗျာပါဒဝိတ္တအဝိဟင်တာဝိတ္တဆိုတဲ့အကြံကောင်း၃ခုကလည်းအလိုလိုဖြစ်နေတာပဲ အဲ့ဒါတွေတစ်ခုချင်းလိုက်ကြံနေစရာမလိုဘူးအမှန်တိုင်းအမှန်အမှန်ကိုအမှန်တိုင်းအရှိကိုအရှိတန်သိဖို့ကြမ်းနေုံနဲ့ကိုတမာသင်္ကပ္ပဖြစ်ပြီတမာသင်္ကပ္ပဖြစ်ပြီဆိုရင်အကြံစိုးတွေလည်းသုံးမျိုးလဲပျောက်သလိုအကြံကောင်းသုံးမျိုးလဲအလိုလိုပြည့်စုံတာအကြံကောင်းသုံးမျိုးဖြစ်အောင်တယောက်ကိုမေတ္တာလှမ်းပို့လိုက်မယ်တယောက်ကိုကရုဏာလှမ်းပို့လိုက်မယ်တယောက်ကိုမုဒိတာအဲ့လိုမလျှော့ရဘူးဝိပဿနာတရားအထုတ်တဲ့အခါမှာအာယုန်တွေဟိုးကိုဒီကိုရောက်ကိုရောက်ရဘူးဒီထားမဲ့အာယုန်လေးပေါ်မှာ ထားခြင်း ထားတဲ့အာယုံကိုသိအောင်ကြံချင်းတစ်ခုတည်းနဲ့ကြံတဲ့ကိစ္စတွေအကုန်လုံးပြီးတယ်အဲ့ဒါကိုပြီးအောင်သစင်ချင်းသစင်ချင်းလုပ်နေတာနော်အဲ့ဒါမက္ကသစ္စာကိစ္စဖြစ်သွားပါပြီခုတော့အဲသမုဒိယနဲ့ပတ်သက်လို့ပထမဆုံးကဘာလို့ပယ်နေအောင်လုပ်ပဲဆိုတော့ပယ်အောင်ပယ်နေအောင်ဘာလုပ်မလဲသူ့သဘောအမှန်ကိုသိအောင်လို့သိရင်ဘာဖြစ်တော့ပယ်ပြီးသားဖြစ်လဲပဲအဲ့တော့ဘုရားကတော့ငါကတော့ပယ်ပြီးပြီတန်ကောပရိဒံ ဒုက္ခသမုဒယအရိယသစ္စာပဟိနန္တိမေဘိကွေပဟိနာပယ်ပြည့်ပြီလို့ငါစိတ်ထဲမှာသိလိုက်တယ်နဲ့တပြန်တည်းပုပ်ပေနာနုတုတွေသူဒီတိုင်းပါပဲအရင်ကမကြဘူးတဲ့အသည့်ငါငါရလာပြီမျက်လုံးပွင့်လာပြီပညာဖြစ်လာပြီနောက်ဆုံးဝိဇ္ဇာဥဒ္ဒပါတိအလောကောဥဒ္ဒပါတိဒီရောက်ပြီကဲဒီနေ့အဲ့ဒီသစ္စာနှစ်ပါးနဲ့တဏှာကြီးကပြည့်ပြီနော်နောက်မှကျတော့ဗာကြမ်းလို့နိရောဓနဲ့ မေဃပေါ့ဗျာအဲ့ဒါစัจ जा ရပေါ့တဖြည်းဖြည်းပြောမှရှိမှာ15ချိန်တောင်9ရက်ကြီးဟောမှာဒီမစัจ जा ကစောစောပြီးလို့မဖြစ်ဘူးမဟုတ်ဘူးဆိုလို့ချင်းနဘေးကအစာမလာတွေလျှောက်သွင်းပြီးတော့အချိန်ရသလားဆွဲရလိမ့်မယ်